ဘုန်းကြီးတို့ဒီနေ့က2022ခုနှစ်ဒီဇင်ဘာလ19ရက်စနေနေ့ညနေပိုင်းဗောဓိယရာပိုင်း319သုံးကြချင်းလမြပဋ္ဌာအပိုင်း90အာရပစ္စည်းအပိုင်း1ဒီနေ့အာရပစ္စည်းကိုဆက်လက်သင်ကြားပေးပါမယ်အနည်းဘုန်းကြီးတို့အာရပစ္စည်းနဲ့ပတ်သက်လို့ ပြောခဲ့တာကအာရကရုပ်အာရနာရနှမျိုးရှိတယ်ပြီးတော့ရုပ်အာရကိုလည်းဘုန်းကြီးတို့ထပ်ခွဲပြလိုက်တယ်ဗိဓာအာရအစ္စရိကအာရအဲ့ဒီနှမျိုးရှိတော့အဲ့မှာမနေ့ကဘုန်းကြီးတို့ဗိဓာအာရအကြောင်းပြောပြီးပါပြီဒီနေ့အစ္စရိကအာရအကြောင်းပြောမယ်နော် ဟောမှာဆက်ကြည့်မယ်ဣဇတိကအာရအဲဒီဣဇတိကနေရအာရနေပြီးတော့ဘုန်းကြီးတို့ယုတ်တရားယုတ်တရားကိုထိုက်တရားလျော်စွာဇနကတ္တတိဖြစ်စဉ်တ္တိဥပထမကသိထောက်ပံ့ပြီးတ္တိဖြင့်ကျေစုပြုတယ်လို့ပဲဣဇတိကအာရကလည်းဒီယုတ်တရားတွေကိုဇန ကတတ္တိဖြစ်စေတတ္တိဥပါဒကမကတတ္တိထောက်ပံ့စေတဲ့တတ္တိဖြင့်ခြေစုပြုနိုင်မယ်။ဒီတော့ဣဇတိက အာဟာရဆိုတာဘယ်လိုရုပ်လဲဒီလိုမျိုးမေးစရာရှိ။တတ္တဝါရဲ့ခန္ဓာကိုယ်မှာဘုန်းကြီးတို့ရုပ်လေးခုရှိတာပေါ့နော်။ကံကြောင့်ဖြစ်တဲ့ရုပ်တွေရှိတယ်။စိတ်ကြောင့်ဖြစ်တဲ့ရုပ်တွေရှိတယ်။ဥရုကြောင့်ဖြစ်တဲ့ရုပ်တွေရှိတယ်။အာဟာရကြောင့်ဖြစ်တဲ့ရုပ်တွေရှိတယ်။ ကံစေဥဒ္ဓအာရဟောမြတ်ဒီကြောင့်၄မျိုးကြောင့်မို့ဖြစ်တာဒီ၄မျိုးလုံးမှာဩဇာတဆိုတာပါတော့ဘောနော်ကမ္မဇာယမှာလည်းဩဇာတပါတယ်စေဇာယမှာလည်းဩဇာတပါတယ်ဩဇာယပါတယ်ဥဇာယမှာလည်းဩဇာယပါတယ်အာဇာယမှာလည်းဩဇာယပါတယ်အဲ့ဒီယုတ်လေးမျိုးလုံးမှာကံစေဥရအာရဆိုတဲ့ယုတ်လေးမျိုးမှာပါတဲ့ဩဇာတကလေးကိုအစ္စတိကအာရလို့ခေါ်ပါတယ် ဒီဣဇရိကအာဟာရဟာအာဟာရဇအာရသမုဋ္ဌာနာယုတ်အာရကြောင့်ဖြစ်တဲ့ယုတ်ပေါ့ဗျာအဲဇနကတတ္တိဖြင့်ကျေစုပြုတဲ့အပြင်တခြားယုတ်တွေပေါ့နော်အဓိကတော့ဒီဣဇရိကအာဟာရယောအာဟာရယုတ်ကိုဇနကတတ္တိဖြင့်ကျေစုပြုသလိုတခြားကမ္မဇာယုတ်တို့စေဇာယုတ်ဥဇာယုတ်ကုန်နေနေဥပဒ္ဓမက ထောက်ပံ့ပြီးတော့ကျေစုပြုတယ်ကိုကတော့ဖြစ်စေပြီးကျေစုပြုတော့ဒါမျိုးလေးကွာချက်ချက်အာရနှမျိုးပြီးကျေစုပြုခြင်းဆောင်မှာကောင်းစီတတ်ပေးတာမိခင်ရဝမ်းမှာပရိသနေရတဲ့တတ္တဝါတွေအဲ့ဒီတတ္တဝါမိခင်ရဲ့အစာအာဟာရမပြတ်နှံ့မီတိဇာယုပိဇာယုဇာကမ္မဇာယုစေဇာယုဥဇာယုအဲ့ဒီယုတ်ဒီမှာပါတဲ့အစ္စတိကဩ ဩဇာကဘာလို့လဲဥပထမကထောက်ပံ့တဲ့အနေနဲ့ခြေစုပ်ပြုဒါကတော့ဒီမိဝမ်းမှာပရိသတ်နေနေတဲ့ပုံကုများပေါ့တချို့ကြတော့ခန္ဓာကိုယ်ရဘွားကလေးဖြစ်လာအနတ္တတွေနတ်သမီးတွေတချို့ဗိတ္တာတွေဇမအလုံးလို့ကိုတင်ရှားဖြစ်လာတဲ့ပပနတ်တွေ သူတို့ကြပါလေဖြစ်စနောဩဇာမသုံးဆောင်ရမည်မှာအဲ့ခါမှာခုနကတိစာယောဩဇာက ဥပထမကတတိပင်ကျေစုပြုပေးပါပြောချင်တာကတော့ဗာလဲဆိုဗိဓအာရထောက်ပမရသေးတဲ့ဣဇတိကစတုသမုဋ္ဌာန်ကဩဇာကဗာလဲဥပထမကကိစ္စကိုဆောင်ရွက်နိုင်တယ်ထောက်ပံ့ပေးတဲ့ကိစ္စကိုဆောင်ရွက်နိုင်တယ် ဘေးရအာရအထောက်ပံ့ကိုရလာတဲ့ခါကျမှဇဏကကိစ္စရုပ်ကိုဖြစ်စေနိုင်တဲ့ကိစ္စဆောင်ရွက်နိုင်တယ်ဒီလိုပြောချင်တော့ကမ္မဇယုအာကြည့်တဲ့အချုပ်နတ်တွေမြမာတွေဒိတ်တာတွေငရေသူငရေသားတွေဒီတတ္တဝါတွေမှာကြတော့ဗိဓအာရနဲ့ကင်းပြီးတော့အစာမစားရပဲနဲ့သူရဲ့အစ္စရိကအာရနဲ့ကာလကြာမြည်စွာ တည်တတ်နေတဲ့ခန္ဓာကိုယ်ရှိပါအဲ့ဒီတ attva တွေကလူတွေလိုတိရစ္ဆာန်တွေအစာရမစားသုံးကြပါအဲ့ဒီတ attva ခန္ဓာကိုယ်မှာကမ္မဇာယုအာကြီးတဲ့အတွင်းခန္ဓာကိုယ်များအာကြီးတဲ့ခန္ဓာကိုယ်များဖြစ်တဲ့အတွင်းအစ္ဆဒိကအာရပြနှစ်ပေါင်းများစွာကဘာပေါင်းများစွာဖြစ်စပကတိရုပ်အတိုင်းပဲသူတို့ကတည်နေကြတယ်ဒါတော့ကံတရားရဲ့ဆွမ်းတတ်တည်ပဲ ကံတရားကနားမလည်နိုင်အောင်ဟုတ်လားစွန့်အားကြီးတယ်စောစောကပြောခဲ့တာဒီဝင်တို့နှစ်ချုပ်ကြည့်နော်ဗေဒဩရာဩဇာကပါစကတိဗေဒဩဇာကပါစကတိဆိုတဲ့ကချက်ပြီးတဲ့ကကမ္မဇဖလနေပေါ့ဗျာကမ္မဇယုတကူလုံးဖြန့်ပေးလိုက်တယ်ကမ္မဇဖလနေတယ် ဖြတ်လိုက်တော့ဘာဖြစ်လဲအိဇရိကစကုစာဩဇာဘောချင်းရောမိသွားရောမိတဲ့အခါကျတော့ဇနကတ္တတွေဖြင့်ရုပ်အာဇာယုတ်ကိုဖြစ်စေပါတယ်အာဇာယုတ်ဆိုခုနကရောတဲ့တေဇောပေါ့တမတေဇောကိုလေတမတေဇောထက်တာအကောင်းတဲ့ရုပ်အပေါင်းဖြစ်ပါတယ်ထို့ရုပ်ပေါင်းမှတစင်ဥစားရုပ်တွေဖြစ်လာတယ် အဲ့ဒီယုတ်တွေကဩဇာပစ္စယဥဒုဇာယုတ်လို့ခေါ်တယ်ဩဇာကြောင့်ဖြစ်တဲ့ဥဇာယုတ်တွေဗိဓဩဇာကအခြားဣဇရိကဩဇာဖြစ်စေတတ်တဲ့စတုသမုဋ္ဌာရီကရုပ်အပေါင်းကိုဥပထမက ထောက်ပံ့တဲ့အနေနဲ့ကျေစုပြုပါတယ်ဣဇရိကစတုသမုဋ္ဌာရီကဩဇာ အတွင်းမှာဖြစ်တဲ့ရုပ်လေးပါးကြောင့်ဖြစ်တဲ့ဩဇာပေါ့ဒီဩဇာဗေဒဩဇာအထောက်ပံ့ရတဲ့အခါမှာဒီစတုစုသမုဋ္ဌာရီကခန္ဓာကိုယ်တွင်းမှာရှိတဲ့ရုပ်ပေါင်းဇဏကတတ္တိဖြစ်စေတဲ့တတ္တိနောက်အဲ့ဒီဗိဓဝဇာထောက်ပံ့မရဘူးဆိုရင်တော့ဥပထမကပေါ့ထောက်ပံ့တဲ့နေနဲ့ပဲခြေစုပ်ပြုတယ်လို့ဒီလိုမှတ်ထားပါ ပြီးတော့နာအာဟာရအဲ့ဒီကြောင်းသွားခုနရုပ်အာဟာရအတွက်ခုနဘုန်းကြီးတို့ဒီမှာကပ္ပလိကာရော အာဟာရောဣမတကာယတအာဟာရပစ္စေနာပစ္စေယောနော်ဒီကပ္ပလိကာရဟာရဆိုတာသူကနှစ်ခုရှိမှာအိဇဒဗိဒအာရနှစ်ခုလုံးပေါ့ဒီအိဇဒဗိဒကလည်းယုတ်၄ပါးကြောင့်ဖြစ်တယ်ကာမဇာဝိစေတဇာဥဇာယအာဇာဒီယုတ်၄ပါးပေါင်းမှာပါတယ် ဒါကြောင့်စတုသမုဋ္ဌာနိကဩဇာဒီလိုဘုန်းကြီးတို့စာပေမှာဆရာလေးနဲ့ပြောခဲ့တယ်ရပလီကာရာဟုသောစတုသမုဋ္ဌာနိကယုံဆိုစာပေဆရာလေးအဲ့ဒါကိုပြောတယ်ပြီးတော့ဘယ်ကိုသွားပြီးတော့ကျေစုပြုလဲဣမတ္တကာယတာဒီအဲ့ဒီယောဂနေပြီးတော့ဩဇာမှတပါကြံတဲ့ကံစေဥဒ္ဓဟာရ ကြောင်းလေးမျိုးပြောင်းဖြစ်တဲ့စရုဇရုပ်ကို အာရတတ္တိဖြစ်ကျေစုပြုတယ်အဲ့ဒါသာနာဇေယလေးပေါ့နော်အဲ့ဒါတော့အဲ့ဒီမှာကပလီကာရဆိုစရုနော်ရှေ့ကအာကပလီကာရအာရဆိုတာခုနရုပ်လေးပါးမှာရှိတဲ့ဩဇာရုပ်လေးပြောတာအဲ့ဒီဩဇာယုတ်တွေကနောက်ကဩဇာကျင်တဲ့ယုတ်ပေါ့ကမ္မဇာယုတ်စေတဇာယုတ်စေတဇာကမ္မဇာကြောင့်ဖြစ်တဲ့ကိုကမ္မဇာကစေတဇာကယ ပူဇော်ကအာရကာယဆိုတဲ့ရုပ်တွေကိုကျေစုပြုတယ်။ဘာနဲ့ပြုအာရတတ္တိအနေနဲ့ကျေစုပြုတယ်။အာရတတ္တိကျေခုနစနကတတ္တိဖြင့်လည်းကျေစုပြုမယ်။ဥပါဓမကတတ္တိပေါ့။အဲအဲ့ဒီနည်းကျေစုပြုတယ်ဒီလိုမျိုးမှတ်ထားပေါ့။ပြီးတော့မှဘုန်းကြီးတို့နာ အာဟာရပိုင်းကို ဆက်လက်ကြည့်ကြမယ်နော်။နာအာဟာရကြတော့ဘုန်းကြီးတို့ဘုရားဘယ်လိုဟောသွားလဲ။အာရပိသောအာဟာရ သူ့ဟာနဲ့သူဖြတ်ပါဘူးနော်အာရူပိနောအာရာဒါကအကြောင်းတရားသံပြုတ်တကနေသံပြုတ်တကနာဓမ္မနံတူနဲ့တူဖြစ်ဖက်သံပြုတ်တရားတွေတန်သမုဋ္ဌာနာနိသာရူပနံအဲဒီစိတ်တွေအဲဒီခုနကနံတရားတွေကြောင့်ဖြစ်တဲ့ရုပ်တွေကမ္မဇာရုပ်တွေစေစားရုပ်တွေအာရပစ္စည်းနာပစ္စည်းအာရတတ္တိဖြင့်ကျေစုပြုတယ် ဒီတော့အာရဆိုတာစပြောခဲ့ပြီမိမိနဲ့တူဖြစ်ဖက်တရားတို့ဟုတ်လားအကြာကြီးတီးနေအောင်ထောက်ပံ့တဲ့အတိတ်ပဲရှိတယ်ဒါကြောင့်အာရအတိတ်ကိုအစာနဲ့ရှိသောအာရကိုဒါယူရမှာမဟုတ်ဘူးနော်ဒီတာမန်ကြီးတော့အာရပြီဆိုဆိုအများပြင်အစာရပဲအာရထင်ကြတယ်ဒီမှာဘုရားဟောတာက အစာရအတွေ့ကပလီကာရောအာရောဒါ ရုပ်လေးပါးမှာရှိတော့ဩဇာတွေဒါဟောအဲ့ဒီရုပ်တရားတွေမှာရှိတဲ့အစ္ဆဒဗိဒဩဇာဟာသူနဲ့အတူတူက ဖြစ်ဖက်ရုပ်တရားတွေကို အကြာဤတည်ညောင်ထောက်ပယေစုပြုတဲ့ဤလိုပဲအာရုဘိနောအာရနံအာရသုံးပါရှိတယ်အတ္တစေနာဝိညာဉ်ဆိုတဲ့နာရတရားတွေကလည်းသူနဲ့အတူဖြစ်ဖက်နံတရားတွေ ဒီတော့အဲ့ဒီနန္ဒီကစိတ်ကြောင့်ဖြစ်တဲ့စိတ်စားယုတ်ဒီကမ္မစားယုတ်ဒီအကြာကြီးတည်နေအောင်အာရပစ္စယတတ္တိဖြင့်ထောက်ပံ့ကျေစုပြုတယ်။ဟောနာပါဠိလေးနဲ့ကြိုက်ကြည့်ပေါ့။ယောအာရဆိုတာဩဇာဝတိကပြောတယ်။နာအာရဆိုတာကအတ္တစေနာဝိညာဉ်အသိဉာဏ်တွေလည်းသင်ခဲ့ကြပြီ။အဲ့ဒီမှာလည်းပါပါတယ်။အဲ့ဒီတိုင်းမှပြန်ပြောရအောင်။အဲ့ဒီတိုင်းမှမဆုထုတ်ရအောင်။ ပြီးတော့အောက်ကိုဆက်ကြည့်မယ်နော်အဲတော့ဘာသုံးထားလဲဆိုဖတ်တာဆိုတဲ့နာရာကိုဖတ်တာဟာရာဒီလိုခေါ်ပေါ့စေရနာဆိုတဲ့နာရာကိုစေရနာဟာရမနောသင်စေရနာဆိုပြီးတော့သင်ညုံမှာတောင်းထားတယ်စေရနာဟာရမနောသင်စေရနာဟာရအတူတူပဲဝိညာဉ်ဆိုတဲ့နန္တေနာအာရကိုဝိညာဏဟာရလို့ခေါ်တယ် အဲ့မှာကြည့်လိုက်ပါဗျာဖတ်တစေတနာဝိညာဉ်အဲ့ဒီတောင်းပါကြည့်တော့ဒီတရားတောင်းပါတဲ့ဖတ်တစေတနာစေတသိက်တရားတွေနိဝိညာဉ်ကစိတ်ပေါ့စိတ်ကတော့စိတ်89ပါလုံးပါအတူတူကဖြစ်တဲ့အတွက်ဝိညာဉ်ဆိုစိတ်89ပါလုံးဆိုလိုတာဖတ်တရဲ့သဘောကဘုရားအိမ်မှာနည်းနည်းကြည့်မယ်နော်ဖတ်တရဲ့သဘောကဘာလဲအာယုံကိုတွေးထိခြင်းသဘောဖြစ်တဲ့အတွက် အတ္တဟာရကဒီအာယုံမှာ ကောင်းတဲ့အရာသာမကောင်းတဲ့အရာသာတာမန်အရာသာတို့ကိုဟုတ်လားထုတ်ယူထုတ်ယူတယ်ဆိုနောက်ကနေထုတ်ယူတွေ့ထီလေးရဆိုပုံတွေ့ထီပေးလေးရနည်းနည်းလေးထည့်ရင်လည်းဒီထုတ်ယူရနောက်ကနော်ဒါမှအဓိပ္ပာယ်ပိုကောင်းတွေ့ထီပေးလေးရ ထိုယူတွေ့ထိပေးလျက်တွေ့ထိပေးလိုက်တာဘာသာသဘောထိုယူတွေ့ထိပေးလျက်ဒုနဲ့ဒုဖြစ်တဲ့နံတရားကိုလွန်စွာဆောင်တတ်တယ်ဖတ်တာကနေပြီးတော့ကောင်းတဲ့အောင် တွေ့ထိပေးမယ်ဖတ်တာကနေပြီးတော့ဒီအာယုလေးကိုမကောင်းတဲ့အာယုတွေ့ထိပေးမယ်ဖတ်တာနဲ့တာမန်ဆိုဥပက္ခဝေဒနာပေါ့ဗျာတာမန်အရာတာတွေ့ထိပေးနေဥပက္ခပေါ့အဲ့ဒီလိုနဲ့သူက ဒီနံတရားတွေကိုအစမပြတ်ဆောင်ပေးတာဟောတာမဆောင်တာမဟုတ်ဘူးเนาะဟုတ်လားတကယ်ကိုဆောင်သွားတာမျိုးဒါကြောင့်မို့တာမန်ရတာတွေကိုထုတ်ယူ တွေ့ထိပေးလျက်အတုဖြစ်ပဲနံတရားတို့လွန်စွာပို့ဆောင်တိုင်းထုတ်ယူတော့ကတွေ့ထိပေးဆိုတဲ့ထည့်တာเนาะပြီးတော့အောက်ဆက်ကြည့်မယ်စေတနာလည်းသူနဲ့အတူဖြစ်ပဲနံတရားတွေရှိတော့ အဲ့ဒီနံတရားတွေဆံရကိစ္စဆောင်ရွက်ဖို့အတွက်ဘာပြောလဲစေဆိုတဲ့တိုက်တွန်းတဲ့သောအဲ့တော့စေတနာဟာရကြတော့ဒီအခုဘုန်းကြီးတို့ကာယကမှုတွေပြုတယ်ဒါစေနာဟာရဝစီကမှုတွေပြောတယ်ဟောတယ်တရားပြတယ်အဲ့ဒီကာယကမှုဝစီကမနောကလည်းပါတာပေါ့နော်အဲ့ဒီလုံးလောက်ဖြစ်စေလေအတူတူကအတူဖြစ်တဲ့နံတရားတွေပြင်းစွာဆောင်တတ်တယ်အထူးဆောင်တော့ပြောတော့ နောက်ဝိညာဉ်ဝိညာဉ်ကြတော့ဝိညာဉ်ဒီအာယုံကိုသိခြင်းစိတ်ဆိုအာယုံကိုသိတဲ့သဘောပဲအာယုံသိတဲ့နေကရှေ့စွာခေါင်းဆောင်တစ်ပိုက်ဖြစ်ပြီးတော့ပြဋ္ဌာန်းခြင်းကိစ္စကိုဆောင်ရွက်ပဓာနာကိစ္စပေါ့ဆောင်ရွက်ပြီးတော့သူအတုဖြစ်ပဲနံတရားတွေကိုလွန်စွာ ဆောင်တတ်တယ်အဓိကဆောင်ဆောင်နေစွာမြဲမြံစွာဖြစ်စေတာပဲ မြင်းမြန်စွာဖြစ်เสียလို့အကြာကြီးတည်မြောင်လောက်ပြီးတဲ့သဘောပဲပြီးတော့ဒီအာရဖတ်တာစေနာဝိညာဉ်ဆိုတဲ့ဒီအာရတရားတွေကသူတို့ရဲ့တတ္တိဖြင့်အတုဖြစ်ဖက်နံတရားတွေကိုဆောင်တဲ့ခါကျတူနဲ့အတူသူတို့နဲ့အတူဖြစ်ဖက်ဖြစ်တဲ့စေစားယောကမ္မစားယောတွေလည်းဆောင်သွားတာပဲဒီလိုမှတ်တာ အောက်ကိုတိတ်ပဲဆက်ကြည့်မယ်ပြီးတော့ခြေစုပ်ပြုပုံလေးဘုန်းကြီးတို့အောက်ကိုဆက်ကြည့်မယ်ခြေစုပ်ပြုရဲဆိုဘယ်လိုခြေစုပ်ပြုပါလဲဒီဖတ်တာရဲ့စေနာဝိညာဉ်ဒီနာရတရားတွေကအမြဲတမ်းသူတို့ကအတူတူက တပေါင်းနဲ့ဖြစ်လေရှိတဲ့အတွက်အချင်းချင်းနော်သူတို့ချင်းချင်းကအာရတ္တတွေဖြင့်ခြေစုပ်ပြုတယ်ဒီလိုမှတ်တာဒါကြောင့်မို့ဘယ်လိုပြောမလဲဆို မှရှေကဖတ်တာကပစ္စည်းဖတ်တာအကြောင်းတရားယူမယ်ဆိုရင်စေနာဝိညာဉ်ကအကျိုးတရားယူတယ်ပေါ့ဘုန်းကြီးတို့ကဖတ်တာကိုပစ္စည်းဖြစ်ခိုင်းဆိုအကြောင်းတရားပြောဖတ်တာကိုပစ္စည်းဖြစ်ခိုင်းအကြောင်းတရားဖြစ်ခိုင်းဉာဏ်နဲ့စေနာနဲ့ဝိညာဉ်ကအကျိုးတရားဖြစ်သွားအဲ့ဒီလိုအချင်းချင်းပြန်လာပြီးအဲ့ဒါမျိုးပြောချင်တယ်မစေနာကပစ္စည်းယူမယ်ဘုံမအကြောင်းတရားယူမယ်ဆိုရင်ဖတ်တာနဲ့ဝိညာဉ်တရားအကျိုးတရားယူပေါ့ ဝိညာဉ်ကအကြောင်းတရားယူမယ်ဆိုရင်ဖတ်တာနဲ့စေနာကအကျိုးတရားယူအဲ့ဒီလိုအချင်းချင်းပြန်ပြန်လာလာကျေစုပြီးပါဥပမာအနေနဲ့ပြောရရင်ဘုန်းကြီးတို့ဒီမှာဟောပုံစံတွေတူထောက်ပြဥပမာဖြင့်အာယု6ပါးတပါးပါးမှာမြင်မယ်ကြားမယ်စားမယ်တောက်မယ်နော်အဲ့ဒီအာယု6ပါးတို့ဘာဘာကြုံလာတဲ့အခါကျတော့ဘာဖြစ်အဲ့ဒီအာယုမမှာနှစ်သက်တဲ့စိတ်လောဘမှုစိတ်ဖြစ်မှာပေါ့ လောဘစိတ်တစ်ခုဖြစ်မယ်လောဘစိတ်ဖြစ်ပြီဆိုရင်သူနဲ့အတူစေတသိက်တွေဖြစ်တာစိတ်ဆိုတာစိတ်ဖြစ်စေတသိက်ဖြစ်တာစိတ်ကြတတ်တမဖြစ်ဘူးစိတ်စေတသိက်တွဲဖြစ်တယ်အဲ့ဒီစိတ်ဖြစ်ပြီးဆိုစိတ်ကြောင့်စိတ်စားရုပ်တွေလည်းတခါတည်းဖြစ်လာတာခုဘုန်းကြီးပဲကြည်လိုက်တရားဟောခြင်းနဲ့စိတ်ကြောင့်ဟောတယ်စိတ်စားရုပ်တွေအတန်တွေထွက်လာတာအဲ့ဒီလိုသဘောမျိုးပါ အဲ့ဒီလိုတပြိုင်တည်းဖြစ်တဲ့အခါကျတော့ဖတ်တာကအကြောင်းတရားဖြစ်ရင်ဉာဏ်နဲ့ခုနဒါလေးကိုခွဲပြနော်လောဘမှုစိတ်ရဲ့ဒီလောမှုစိတ်နဲ့တူဖြစ်တဲ့စေတသိက်တွေရဲ့စေစားရဲ့ဒီသုံးခုတွေခွဲပြဒီလောမှုစိတ်မှာဟုတ်လားသူနဲ့ရှင်မောရှင်မဲစေတသိက်တွေထဲမှာဖတ်တာပါဒီဟာလေးကိုကြည့်ပြီးခွဲတာအဲ့တော့ဖတ်တာကိုအကြောင်းတရားယူမယ်ဆိုရင်ဉာဏ်ပါကြလောဘမှုစိတ်တို့ဖတ်တာမှာတပါး ကြံတဲ့စေတသိက်တွေပေါ့ဗျာအဲ့ဒီစေတသိက်တွေစေစားရုံတွေအကျိုးတရားအနေနဲ့ဒီလိုပြန်ပြန်လာလာခြေအာရတ္တတွေခြေစုပြုတွေဒါကိုပြောခြင်းဟောစေတနာကခုနလောဘစိတ်နဲ့ရှင်တဲ့စေတသိက်တွေမှာစေတနာလေးပါတယ်ဒီစေတနာလေးကိုအကြောင်းတရားအနေနဲ့ယူဆရင်ဉာဏ်နဲ့လောဘကို စိတ် စေတနာမှာတပါတခြားတဲ့စေတသိက်တွေစေစားရုပ်တွေအကျိုးတရားအနေနဲ့ဖြစ်တာအကြောင်းအကျိုး မြန်မြန်လန်ခြေသူပြုလို့ပေါ့ဗျာအော်လောဘမှုစိတ်ခုနဝိညာဉ်ဆိုတာလောဘမှုစိတ်လောဘမှုစိတ်ကိုအကြောင်းတရားအနေနဲ့ယူမယ်ဆိုရင်အဲ့ဒီလောဘမှုစိတ်နဲ့ရှင်တဲ့ဖတ်တာစေနာပါဝင်ပေါ့ဉာဏ်နဲ့စေတသိက်တွေစိတ်စားရုံတွေဒါအကျိုးတရားနဲ့ဘယ်စိတ်မဆိုဒီလိုပဲသူတို့အခုလိုခွဲခြားယူနိုင်မှာဒါဘုန်းကြီးတို့လောဘမှုစိတ်ဒေါသမှုစိတ်လည်းဒီတိုင်း အယုံ6ပါးမှာမူတည်ပြီးဘုန်းကြီးတို့တွေကလောဘစိတ်လောဘမှုစိတ်လည်းဖြစ်မယ်လောဘစိတ်ဒေါသစိတ်မောဟစိတ်အများကြီးပေါ့ဗျာဒါတွေဖြစ်မယ်ကုတရားနာနေတယ်ကုသိုလ်စိတ်တွေဖြစ်မှာအဲ့ဒီတိုင်းပဲဒီဘဒ္ဒစိတ်နာဝိညာဉ်ပြောင်းပြန်လာကျေစုအကြောင်းကျိုးဖြစ်ပြီးကျေစုပြုနေမှာတရားနာတယ်တရားထိုင်တယ်တရားတွေရှုမှတ်တယ်ဝိပဿနာတွေရှုမှတ်တယ်ဒီသုံးမျိုးအားဖြင့် ပြပြမှန်မှန်ကျေစုပြုထောက်ပံ့နေစံတရားတွေအတူအတူတူပဲဒါကြောင့်အခြားစိတ်ညာဖြစ်ရနိုင်လဲနိရုမှတ်ပါအဲ့ဒါကိုပြောပါတယ်ပြီးတော့ပရိသန်နေနေတဲ့အခါပရိသန်နေစိတ်နဲ့သူဖြစ်ဖြစ်စေတသိက်မှာကာမဇာယုံများဖြစ်ကြနိရုမှတ်ဒါကြတော့ဘုန်းကြီးတို့ပရိသန်နေဝီထီလေးကြည်ရနော် ဘဝတစ်ခုကနေဘုန်းကြီးတို့သေသွားပြီဆိုရင်ဒါတော့ခဏနာကြာနေရတယ်နော်ဒီတန်နေဝီထီလေးကြည့်အဲ့မှာကြည့်လိုက်ဘဝတစ်ခုကနေသေသွားပြီဆိုဒီဘက်ဘဝရောက်လာဒီဘက်ဘဝပရိသန်နေနေပြီပရိသန်နေစိတ်လေးဖြစ်တယ်ပရိသန်နေစိတ်ဘာမှကြာဥပတိပဲအဲ့ဒီပရိသန်နေစိတ်နဲ့တူစေတသိက်တွေလည်းပါတာပဲပရိသန်နေစေဥပခိုက်တာမှာကမ္မဇာယုတ်တွေလည်းပါတာကမ္မဇာယုတ်ဆိုတော့ကကာယဓာတကကလ ပြီးတော့မြို့သားဆိုပုံမွားတတက ပုရိသဘာဝယုတ်ပေါ့မြို့သမီးဆိုဣတိဘာဝတတကလဟရိယဝတ္ထုအဲ့ဒီကလစီ3စီယုတ်ပေါင်း30ပဋိသန္ဓေစိတ်ဖြစ်တာနဲ့ပြိုင်တယ်ပဋိသန္ဓေဆိုဥပတိပဲဘာမှမကြောက်ပဋိသန္ဓေစိတ်ဥပဒါဖြစ်တာနဲ့ပြိုင်တယ်ကမ္မဇာယုကပါလာဒီပဋိသန္ဓေစိတ်စေတသိက်ကမ္မဇာယုဒီသုံးမျိုးကလည်းခုနလိုပဲ ပဋိသန္ဓေစိတ်ဆိုခုနဝိညာဉ်နဲ့တူတူပဲအဲ့ဒီပဋိသန္ဓေစိတ်မှာဖတ်တာစေတနာနောက်ကစေတသိက်တွေရှင်းတော့ပြီးတော့အဲ့မှာကံစားရုပ်ဖြစ်တာအခုတိုင်းခွဲရုံမှာခုနလောဘမှုပုံစံမျိုးပဲခွဲရုံဒီကဖတ်တာရဲ့စေနာဝိညာဉ်ဒီလိုပြည့်မြန်လန်းလန်းကျေးဇူးပြုနေတဲ့သဘောကိုပြောချင်တာနော်အဲ့ဒီပုံစံလေးယူပြီးတော့တခုပြောရင်ဉာဏ်အတူတူပဲဒါမျိုးဘုန်းကြီးတို့ကဘာနားလဲထားမလဲဟော ဘောဓိကတေတန်ဒီဘက်ဘဝရောက်လာရင်ဟောပိတန်တွေဖြစ်လာပြီပိတန်တွေဖြစ်တာနဲ့ဒီပြိုင်နဲ့နာကမ္မဇာယုတ်တွေဖြစ်ပြီးကမ္မဇာယုတ်ဆိုတာအကုန်လုံးတော့မဟုတ်ဘူးပေါ့နော်ကာယတတကလရဲ့ဘာဝတတကလရဲ့ဝဋ္ထုတတကလကလစီ3စီရုပ်ပေါင်း30ဟုတ်ကဲ့အဲ့ဒါတွေကဒီပုံစံတိုင်းပဲအတ္တအကြောင်းဖြင့်ဉာဏ်တွေအကျိုးစေနာအကြောင်းတိုင်းဉာဏ်တွေအကျိုးနော်ဒါမျိုး ဒီကပရိသန်နေစိတ်ပေါ့ပရိသန်နေစိတ်ကအကြောင်းဖြစ်ဉာဏ်နဲ့အတ္တစေနာစေကမ္မဇာယုတ်တွေအကျိုးအဲ့ဒီလိုယူပါမှာပဲပြီးတော့ပြီးတော့မှအောက်ဆက်ကြည့်မယ်နော်ဒီအာရပစ္စယတတ္တိရဲ့ကာလဘယ်ချိန်ကာလဖြစ်သလဲပစ္စုပန်ဖြစ်သလားအတိတ်ဖြစ်လားအနာဂတ်ဖြစ်ပစ္စုပန်ကာလကြီးပဲပစ္စုပန်ကာလမှာကျေစုပြု အတိတ်ဘဝနဲ့လည်းမဆိုင်ဘူးအနာဂတ်ဘဝနဲ့လည်းမဆိုင်ဘူးလက်ရှိပစ္စုပ္ကြုံပြုဒီတော့အာရကနှမျိုးရှိတာပေါ့နော်ယောအာရနာအာရနာအာရတော့ဖတ်တာစေရနာဝိညာဉ်ဒီသုံးမျိုးကြတော့အသိဉာဏ်တကြရုပ်ကြည်ရှိတာကိုရုပ်ကြည်လည်းရှိတဲ့အကြနာအာရဆိုတာအသိဉာဏ်တပုံမဖြစ်နိုင်အသိဉာဏ်တပုံကလွဲတဲ့ဉာဏ်နဲ့အခြားပုံတွေပဲဖြစ်နိုင်ကဲယောအာရ ရုပ်အာရကြတဲ့တခါကြည်လားရုပ်အာရကြတော့သူကဩဇာဩဇာယုံတွေကိုခေါ်တော့ရူပဘုံအရူပဘုံညာရူပလောကိပါဏကာရတိတရားနတ်တိနော်သူတို့ကကာယပတာရာယုံမရှိဘူးကာဏစိန်ဝါနော်စားတာလည်းမရှိဘူးကာပတာရာလည်းမရှိဘူးဆိုလို့ရူပဘုံအရူပဘုံမှာဒီဘေးအာရစတုံးမှုမရှိဘူးသူက ပိဋိပတ်ကဇံပိတိနဲ့နေတာဟုတ်လေအဲတော့ဇံပိတိနဲ့နေတဲ့အတွက်ဒီရူပဘောအရူပဘောမှာလေဗိရာအာရမရှိဘူးမရှိတော့အဲ့ဒီပုံဒီမှာရောအာရမရနိုင်ဘူးဘုန်းကြီးတို့ကာမစရဘုံပယ်လေးဘုံနဲ့လူဘုံနတ်ပြည်6ဘုံဒါပဲကျေစုပြုမယ်ဒါပဲရနိုင်တဲ့တရားတော့ပုဂ္ဂိုလ်အနေနဲ့ကတော့အလုံးဖြစ်တော့ဘူးဗျာဘုရုရှင်လည်းဖြစ်တာပဲ တွေဒီအာယဒုက္ခရိယာဒုက္ခရိယာပုရိသင်ပုဂ္ဂိုလ်၄ယောက်လည်းဖြစ်တယ်အရိယာပုဂ္ဂိုလ်၈ယောက်လုံးပဲတရားရတတရားကျေစုပြုတယ်တချို့ကတော့ဒီဒီဘုန်းကြီးတို့လူလောကမှာရှိတဲ့အရိယာပုဂ္ဂိုလ်တွေကတော့ဟိုယောအာရနာအာရနှမျိုးလုံးပေါ့ဗျာပုဂ္ဂိုလ်၁၂ယောက်လုံးပုံလိုက်ပုံမှာကြည်ရမှာပေါ့ဒုဗ္ဗဘောအရူပဘုံမှာကြတော့နာရ မရှိနာအာရပဲရှိမှာပေါ့ယောအာရမရှိဘူးဒါမျိုးတွေပေါ့သင်္ညတပုံကြည့်ရင်တော့နာအာရမရနိုင်ယောအာရပဲရှိတယ်ဒါမျိုးလေးကြည့်ရတော့ပုဂ္ဂိုလ်အနေနဲ့ကြည့်ရင်အကုန်လုံးခြုံငုံပြောတဲ့အခါကျတော့ယောအာရတယောအာရနာရနှစ်ခုလုံးကအလုံးနဲ့ဆိုင်နေဒီလိုလေးမှတ်ထားမှာပေါ့ဟုတ်သုတ်တန်ဒီလိသသမုပ္ပါနေနာအာရကိုခြေစုပြုခြင်း နောက်လည်းဒါထပ်ပြောပါမယ်လောလောဆယ်တော့သူကအာရက၃မျိုးဖတ်တဟာရဖတ်တစေတနာဝိညာဉ်စေတနာဟာရမလောတိစေတနာဟာရဝိညာဏဟာရ၃မျိုးရှိတော့ပရိသတ်သမုပ္ပစဝိုင်းလေးနဲ့ကြည့်မယ်နော်ပရိသတ်သမုပ္ပလေးနဲ့ပို့ရှင်းရင်တော့ပို့နားလေတာပေါ့ ပရိစ္ဆသမုပ္ပါဇဝိုင်းကြတော့ဘာပြလဲဆိုတော့ဖတ်တပစ္စယဝေဒနာဖတ်တာဟာကအဲ့ဒီဖတ်တာကြောင့်မို့နော်စာစကတုတ်တာနဲ့စာကြည့်ရမှာမဒါတော့ပရိစ္ဆသမုပ္ပါပဲကြော်ပြောဒီဖတ်တာဖြစ်တဲ့အကြောင်းဖတ်တာကသကုတံပတ္တသောတတံပတ္တခန္ဓာတံပတ္တစေဝတံပတ္တကာယတံပတ္တမနောတံပတ္တနော်အဲ့ဒီတံပတ္တ ဒီဖတ်တဖတ်တနဲ့ကောင်းတဲ့အာယုန်တွေတွေ့ထိဖြင့်ဒုက္ခဝင်တာဖတ်တနဲ့မကောင်းတဲ့အာယုန်တွေတွေ့ဖြင့်ဒုက္ခဝင်တာဖတ်တနဲ့တာမအာယုန်တွေတွေ့ထိဖြင့်လိုက်ဒါကဥပ္ပခဝင်ဒီမှာကြည့်လိုက်ပေါ့နော်သူကဖတ်တပစ္စယဝေဒနာနော်ဒီဟာကိုရှင်းလင်းချက်ရေးတာဒီဒီဖတ်တကြောင့်မို့ဝေဒနာဖြစ်မဲ့တဏှာဖြစ်မဲ့ဥပါဒံဖြစ်မဲ့ကာမဘဝဖြစ်မဲ့ပေါ့ ဖတ်တာပြဝိညာဝိညာပြတဏ္ဍာပြဥပါဥပါဒနာပြကမ္မဘဝဒါပဲပရိစ္ဆသမုပ္ပါဒီဖတ်တာကနေပြီးတော့အကောင်းတဲ့အတွက်ဒီနာရတရားတွေမှာခြေစုပြီးတော့ဖတ်တာအာရပေါ့ဖတ်တာအာရနေဘယ်လိုခြေစုပြုပါလဲတုံအပေဆောင်းသွားလဲဝေဒနာဖြစ်အောင်ဝေဒနာတွေပဲသွားလဲတဏ္ဍတဏ္ဍဥပါဒခုနမဆုလေးနဲ့ကပြမယ်နော် ခုနမဆုလေးကဒီပရိသတ်ဘုပ္ပါကိုကြည်ထုတ်ထားတဲ့စကားဖတ်တာပိစာဝေဒနာဝေဒနာပိစာတဏှာနော်ဒီခုနတရားလေးကဒီဟာကိုကြည်ရေးတာဝေဒနာဝေဒနာနေပြီးတော့ဖတ်တာပိစာဝေဒနာဝေဒနာပိစာတဏှာတဏှာပိစာယကမဘဝဒီဒီနေရာမှာဘုန်းကြီးတို့မရှုမှတ်ရင်ဒီဟာတွေကဒီဟာဆက်တိုက်ဖြစ်သွားတာနော်ဝေဒနာမှချုပ်ပြောင်းရှုရမှာဒီဖတ်တာလည်းဖြတ်နေမှာဖတ်တာနဲ့အာယုံကိုတွေးထိပြီးတော့ဟုတ် ဒိဋ္ဌိပြီးတော့ကျေစုပြီးတော့ဖတ်တာပြီးသားဝင်ပါမယ်နော်ဖတ်တာအာယုံလေးကိုကောင်းတဲ့အာယုံလေးတွေ့ပြီးပေးလိုက်ရင်ဒါဒုက္ခဝေဒနာခံစားမှုဖြစ်တော့မကောင်းတဲ့အာယုံလေးတွေ့ပြီးဒုက္ခဝေဒနာဖြစ်တယ်တာမန်အာယုံမျိုးတွေ့ပြီးတွေ့ပြီးဥပ္ပခါပေါ့အဲဒီဝိညာဉ်မှာဘုန်းကြီးတော့မရှုမှတ်နိုင်ဘူးဆိုတော့ကဘာလာမလဲတဏှာပေါ့အဲတဏှာဖြစ်သွားပြီဆိုဒီဒီကကိုနှစ်သက်ဆွဲလမ်းပွဲ မသိတော့လိုချင်းလိုချင်းတော့ဆွဲလာဆွဲလာတော့ပြုလို့ဟောကနေဆက်သွားတော့ပေါ့ဒါကိုပြောချင်တာဗျအတ္တရာတိဝေနာတဏှာဥပါဒကာမဘဝများခြေစုပြုအဲ့ဒီပြိဿနုဘောပါတိုင်းပြောတယ်တတ္တဝါတို့သည်ထိခိုက်တွေးထီလာအာယုံရတာဖတ်တာဖြင့်ခံယူ၍အဲ့မှာဖတ်တာဖြင့်ခံယူ၍နည်းနည်းထဲလာခံယူတွေးထီပေး၍ခံယူ ဖတ်တာပြခံယူတွေ့ထိပေး၍ခုနလေးတွေ့ထိလေးထားလိုက်နော်ဒါမှသူဖတ်တာရဲ့အထိပ္ပယ်လေးဖတ်တာကဒီအာယုံရတာလေးကိုတွေ့ထိပေးတာကောင်းတဲ့အာယုံလေးတွေ့ထိပေးမကောင်းတဲ့အာယုံလေးတွေ့ထိပေးတာမအာယုံလေးတွေ့ထိပေးပေါ့ အာယုံခံယူတွေးကြည့်ပေးလိုက်တဲ့ကတော့ကဝေဒနာပါလေကောင်းတဲ့အာယုံလေးဆိုချမ်းသာခံစားတော့ဗျာဒုက္ခဝင်ကောင်းမကောင်းတဲ့အာယုံကြတော့လေဟုတ်လားခံခက်တော့ဒါမှအာယုံကြတော့ဝိခဝင်တော့အဲ့လိုနဲ့တစင်တိုင်ပါဖြစ်လို့အဲ့လိုခံစားလိုက်တဲ့အခါကျတော့ဟောဒီပုံမှာနှစ်သက်မှုဖြစ်လာနှစ်သက်မှုကပိုအားကြီးလာဥပါဒံ အဲ့ရနေဆက်ပြီးတော့မလုပ်လဲအဲဒါတွေအာကောင်းလာတဲ့ခါကျတော့ဒီကံနေဆက်လောက်တော့ဗျာကံနေဆက်လောက်ပြီးတော့ဟိုသုံးပါမလွတ်တော့ဘူးကာမဝိဘဝကိလေသာဒါတွေကမလွတ်တော့ဘူးပြိဿတော့ပါလဲတော့တာပေါ့ဗျာဘဝတန်ညာကြီးလဲတော့တာဖတ်တာဟာတော့မဖြစ်ခဲ့ပါဘူးဆိုဒီဖတ်တာခိုက်တာမှာနော်ဒါကြတော့ဒီမှာကြတော့အများကြီး နားလည်ဖို့ခက်တော့နော်ဖတ်တာဖြစ်ဖို့ဒီမှာကဘယ်လိုဟောထားလဲပရိစ္ဆေသုံးဘုရားဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်တွေဟောထားနော်ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်တွေရည်ရွယ်ဟောထားဆိုတော့အဲဒါလေးတွေဖတ်တာကိုလည်းဖြတ်လို့ရတယ်သာလာနာပိစ္ဆပါတော့အာရဏဒါဆသကတုတ်တန်လေးနဲ့ကြည့်ဒီနှစ်ခု ရှင်းကြည့်မယ်နော်ဆသကတုတ်တန်နဲ့ပြမယ်ဆသကတုတ်တန်ပိုရှင်းတယ် ဒီမှာကျတော့ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်များအတွက်ဘုရားကကြော်ဟောတာဒီချုပ်တရားတွေတာလိုင်းတာပြည့်စရာဖတ်တော့ဓာရ6ပါးဒီဓာရ6ပါးနဲ့တခါတည်းတန့်ကြော်ပြီးဖတ်တာမဖြစ်ပါဘူးဓာရ6ပါးနဲ့အာယု6ပါးပေါင်းစုံတိုက်ဆင်ရပါတယ်ဓာရ6ပါးအာယု6ပါးပေါင်းစုံတိုက်ဒီမှာကြည့်လိုက်နော်အခုဘုန်းကြီးတို့ပရိသတ်သဘောပါကြတော့ဒီဓာရ6ပါးဆိုအာနာ6ပါးနဲ့အတူတူပဲ သက္ခိုင်နာသကုရာဒသောတာနာ သောတာရာခန္ဓာရဇိဝရာကာယရာနော်ဒီဟာဓမ္မနာယနာမနောဓာရနော်ဒီအာရဏ6ပါးဓာရ6ပါးဒီသလာယနာပစ္စယဖတ်တော်ဆိုဟုတ်လားဒီသလာယနာအာရဏဒီဓာရ6ပါးကြောင့်ဖတ်တာကြောဖြစ်တယ်ဒီလိုကြောဖြစ်ကိုထောင်းဆောင်မရှိဘူးကိုယ်မျက်စိနဲ့ဆင်ပေါင်းစုံတိုက်ဆိုင်မိရမယ်ပေါင်းစုံတိုက်ဆိုင်မိတာမြင်သိစေဖြစ်မယ် ပြောချင်တာဓာရ6ပါးနဲ့အောင်6ပါးပေါင်းစုံဓာရ6ပါးအောင်6ပါးပေါင်းစုံလာတဲ့ကဝိညာဉ်6ပါးဖြစ်အောင်အသိစိတ်6မျိုးအဲ့ဒီ3မျိုးပေါင်းစုံလိုက်မှစကုနဲ့ရူပါယုံပေါင်းစုံတိုက်ဆိုင်ပြီလို့ဖြစ်တဲ့ဖတ်တာမျိုးစကုတံဖတ်တာလို့နော်ဒီမှာじゃဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်များအတွက်ယူရဟောတယ်ဘုန်းကြီးတို့ဘုရားရှင်လက်ထက်မှာပညာရဣတရေရတဲ့ခေမှာနော်ဘိက္ခုနီမကြီး ထမြတ်သိထမြတ်တော့အရင်ဖျားတွေလက်ထက်မှာသူကဒီပြိဿသမုပ္ပါဒ်တရားတွေလေ့လာဒီဘက်ဘဝမှာလည်းနောက်ဆုံးတရားရတော့ဒီပြိဿသမုပ္ပါဒ်တွေခြေခံပြီးဝိပဿနာရှုနေရဟနာဖြတ်နော်ဒါအဲ့ဒါလေးနားလည်ထားပြီနော်ဒါဉာဏ်ပညာထက်မြက်တဲ့ပုံကိုတကယ်ဖြစ်စဉ်ကတော့ဟုတ်လားဒါလာရင်တော့ပြစရာဖတ်တော့မဟုတ်ဘူးနော်ဒီဓာရနဲ့အာယုံပေါင်းစုံတိုက်ဆိုင်ရမယ်ပေါင်းစုံတိုက်ဆိုင်ဝိညာဉ်6ပါးဖြစ်ရမယ် ဒီသုံးမျိုးပေါင်းစုံတိုက်ဆိုင်မှသကုတံဖတ်တာဖြစ်တယ်ဒီသုံးမျိုးပေါင်းစုံတိုက်ဆိုင်မှသောတာတံဖတ်တာအတန်ရဲ့နာရဲ့ပေါင်းစုံတိုက်ဆိုင်တဲ့ကြာတိစိတ်ဖြစ်တယ်အဲ့ချာမှသောတာတံဖတ်တာဖြစ်တယ်အနရဲ့နှခေါင်းရဲ့ပေါင်းစုံတိုက်ရအနန္တိစိတ်ဖြစ်တယ်ဒီသုံးမျိုးပေါင်းစုံခန္ဓာတံဖတ်တာအိုးရှားပေါ်မှာစားစရာလေးတင်းပြီးစားတော့အိုးစားတိစိတ်လေးဖြစ်တယ်အဲ့မှာစေဝတံဖတ်တာဒီသုံးမျိုးပေါင်းစုံ အဲကိုယ်ခန္ဓာကိုတခုခုအတွေ့အထိလေးပေါ့ဒါထီလင်းဟုတ်လားဒီတွေ့ထိသိစိလေးဖြစ်တယ်အဲဒီသုံးမျိုးပေါင်းစုံကာသဗ္ဗတာပေါ့အော်မနောဘဝင်နော်မနောဘဝင်စိဒီမနောဘဝင်စိဆိုဟရိယဝတ္ထုပေါ်မှာဖြစ်တယ်ဒီဟရိယဝတ္ထုပေါ်မှာရှင်မနောဘဝင်ကြည်တလေးနဲ့ကြံတွေးစရာအောင်တွေတိုက်ဆိုင်လာတဲ့အခါကျတော့မနောဝိညာဉ်စိတ်ဒီသုံးမျိုးပေါင်းစုံမနောတပတ္တဖြစ်တယ်ဒါတော့ဘုန်းကြီးတို့ကရှင်းရှင်းလင်းလင်းမြင်ထားဖို့ရခါအဲ အာယနာဟုတ်လားတာလာယနာဒီအာယနာ6ပါးကြောင့်ဓာရ6ပါးကြောင့်ဖတ်တာတမဖြစ်ဘူးလို့ဒီလိုမှတ်ထားမယ်ဒီတော့ဖတ်တာမဖြစ်အောင်ဘာမှတ်လို့ရတယ်ဒီဓာရ6ပါးမှာလေကိုမျက်စိမျက်စိနားလျာကိုစိတ်အာရုံမြင်လိုက်ပြီမြင်လိုက်တဲ့ခါကျတော့ကိုအာယုံနှလုံးသွင်းမှုကဘယ်ရောက်နေကိုမျက်စိပေါ်မှာရောက်နေလားရှေ့ကမြင်တဲ့အာယုံပေါ်မှာရောက်နေလား တို့ကိုဒီနှစ်ခုပေါင်းဆိုရင်ကြောင့်ဖြစ်နေတဲ့မြင်သိစိတ်တွေမှာရောက်နေသလားဒီသုံးမျိုးဒီသုံးမျိုးကိုရှုနိုင်ဖတ်တာမရောက်ခင်ဒီသုံးမျိုးကို ရှုပြီးပြောင်းလုပ်လို့ရတယ်ဟုတ်လားမျက်စိမှာရောက်နေတယ်ဆိုဒီမှာပဲအာရုံပြုပြီးအိဋ္ဌာဒုက္ခအနတ္တပေါ်ပြီးပြောဖြစ်ဖြစ်ပြမြင်အောင် ရှုမှုဒါအိဋ္ဌာမြင်အောင်ရှုသလိုဒုက္ခလည်းရှုနိုင်တယ်အနတ္တလည်းရှုရှေ့ကဘုံကဘုန်းကြီးကိုကြည်နေတယ်ဘုန်းကြီးဆိုတော့ဆင်းရဲပါယုံမြင်လာပြီ ဒီပုံမှာလည်းအိဋ္ဌဒုက္ခနာတာမြောင်ရှုနိုင်တယ်။ဟောဒါကိုဟိုလားမြင်သိစိတ်ဒီနှစ်ခုကို ကိုကနှလုံးမသွင်းဘူးဟိုလားမျက်စိအကြည်ယုံလေးနဲ့ကိုမျက်စိအကြည်ယုံပေါ်မှာလည်းဆင်ញံနှလုံးသွင်းမရှိဘူးရှေ့ကယူပေါင်းမဲ့စိတ်ဟောမြင်သိစိတ်မှာပဲစိတ်ကရောက်နေတယ်ဒီစိတ်လေးရှုလို့ရတာပဲမြင်သိစိတ်အိဋ္ဌဒုက္ခနာတာအဲ့လိုရှုလိုက်ဒီဖတ်တာဒီမရောက်ဘူးနော်ဒါပေမဲ့ခုနဒီမှာတော့ဖတ်တာဟာရ ဘုရားကဒီမှာဖတ်တာဟာရအာရပစ္စည်းကြဖတ်တာဟာရကိုပြောတယ်အဲ့ဒါလေးကိုနားလည်စေခြင်းနဲ့ဒီမှာဖတ်တာဟာရမဖြစ်ခဲ့ပါဘူးဝိညာဒီခံစားမှုမရှိခုနဆသကတုတ်တာနဲ့ပြန်ကြည့်မယ်နော်အဲ့ဒီဖတ်တာကနေပြီးတော့အာယုံကိုကြည့်လိုက်ဒီမှာဖတ်တာပစ္စဝေဒနာခုနပရိစ္ဆသမုပ္ပါဒ်နဲ့အတူတူပဲဒါကပုံပြီးဆုံးတဲ့ဆသကတုတ်တာနော်ဟောဒီမှာလေ ဟောဖတ်တာကြောင့်မို့ဖတ်တာကနေဒီကောင်းတဲ့အာရုံလေးတွေ့ဖြစ်တွေ့ထိပြီးနောက်ကဝေနာလာတယ်ဒုက္ခဖတ်တာကမကောင်းတဲ့အာရုံလေးတွေ့ထိပြီးဒုက္ခဝေနာလာဖတ်တာကတာမာယုံတွေ့ထိပြီးဥပ္ပခာဝေနာဒီဖတ်တာမှာလည်းမဖြစ်အောင်ရှုလို့ရနော်တွေ့ထိပြီးတာအာရုံလေးကိုအာရုံပြုပြီးတော့ရှုမှလို့ရတော့ကောင်းတာတွေ့ထိပြီးဒါကိုရအောင်မှတော့ခံစားမှုဖြစ်မရအောင်မကောင်းတာတွေ့ထိမကောင်းတဲ့တွေ့ထိမှုလေးကိုရပ်တော့ပြတ်တော့မှတ်လို့ရရှုမှ သိအောင်လို့တာမန်ခံစားမှုဥပိ္ပခဝေနာမျိုးလေးရောင်းရောင်းမှနော်ဒါကြောင့်မို့ဒီမှာဖတ်တဟာရမဖြစ်ဘူးဖတ်တမဖြစ်ဘူးဆိုနောကဝေနာမဖြစ်ဘူးဟုတ်ဒါကိုပြောချင်တယ်ဝေနာမဖြစ်တော့ဘူးဆိုနောက်ကဒီပရိသတ်သုပယာကြည့်လို့ဝေနာပိယတဏတဏပိယဥပဥပါရဏဒါလေးတရားလေးပေါ့နည်းနည်းတက်ဝေနာပိယတဏတဏပိယဥပဥပနာမိကမဘော ခုနဆဆကတုတ်တာနည်းနဲ့ရှုလို့ရတယ်နော်နော်ဖတ်တာကိုပြအောင် ရှုမယ်ဆိုရင်နောက်ကဝေဒနာလည်းမဖြစ်ဘူးတဏှာလည်းမဖြစ်ဘူးပြိဿသမုပ္ပါကြလောက်တယ်မကအောင်ဆက်သွားတယ်ဥပါဒံကာမဘဝနော်ဘယ်အဲ့ဒီထိအောင်မဖြစ်တော့ကံနေမပြုတ်လောက်တော့ဘူးဗျာကံမပြုတ်လို့ဖြစ်ရင်ကံရအကျိုးဆိုတာမလာတော့ဘူးပေါ့အဲ့ဒီဟာတွေကိုနောက်ဘဝတွေမျောတဲ့ကိလေသာပေါ့နော်ကိလေသာပေါ့ ဝိဇ္ဇာတဏ္ဏဒါတွေလည်းမဖြစ်တော့ဘူးအဲကြောင့်ဒီဖတ်တာမှလည်းရအောင်ရှုလို့ရတယ်နော်တော်တော်များများကတော့ဒီဖတ်တာအာရပစ္စည်းရဆိုရင်တော့ဒီဖတ်တာမှရှုလို့ရတယ်ဖတ်တာနေတွေ့ထီတဲ့အာယုံလေးပေါ်မှာရပ်တော့ပြတ်တော့ရှုအာရပစ္စည်းရဲ့ရှုခွင့်ရှုကဒါကိုပြောနေတာဒါလေးနားလည်ထားဖို့နော်ဒါဆိုအပြင်တော်တော်များများအဲ့ဒါကိုနားမလည်ဘူးဒီတိုင်းပဲပြောကြတာပေါ့နော်ရိစ္ဆာသဘောပါဖြစ်စဉ် နော်ပရိစ္ဆသဘောဖြစ်စရာဒီတိုင်းပဲကြည်တာစသကတုတ်တာဒါသေချာဆုံးနည်းပဲနော်ဒါကိုကဉာဏ်ပညာထက်မြင်တော့ဟောဒါဒီသလာရင်နာနဲ့တခါရဖတ်တာပြတ်တန့်ဖြစ်တာမဟုတ်ဘူးဆိုတော့ဒါသဘောပေါက်ဒီလိုနေရာမျိုးတွေတော်တော်များတယ်ဘုရားဟောသွားတာဘာဟိယဓာတုစီယာတို့မာလူကြပုတ်တာတို့မြင်မြင်ကမြဒိဋ္ဌိဋ္ဌမတ္တံကြာရင်ကြာကမြသုတိသုတ္တမတ္တံ ဘာကြီးလဲဘာကြီးကဒါရုစီယကသူကခန္ဓာဘောလည်းပင်မအသက်ရလည်းကြည်လာတော့သူကတေကန်ဒီကာလာဆိုတော့အဲ့တော့တရားကိုလိုရင်းတိုရင်းဟောဖို့ရှောက်ထားတာဟုတ်လားရှော့ကပ်ဘုန်းကြီးတို့တွေကတော့ဒီလောက်ဟုတ်လားအရှိသိပြီးမှတ်ထားတော့မပြတ်ပါဘူးဟိုကတော့တော်တော်သိနေပြတ်တော့ဘာရတာနေကြနော်သူကတော့ဒီစကုညင်စိတ်ဒီဒီသုံးတွဲကိုကြည့်ပြီးဒိဋ္ဌိဒိဋ္ဌမတ္တ နော်ဒီသုံးမျိုးကိုကြည့်ပြီးတုတ်တေတုတ္တမတ္တနော်သကုပ္ပတာရယောရူပါယောသကုဉ္ဇင်ဒါကိုဒိဋ္ဌိဒိဋ္ဌမတ္တသောတာပတာရယောတတ္တာယောသောတာဝဉ္ဇင်စိတုတ်တေတုတ္တမတ္တဟောတကားဒီမှာကြည့်လိုက်ဉာဏ်ပညာထက်မြင်တာဒီသုံးကိုပေါင်းလိုက်တယ်ဂာနပတာရစေဝပတာရကာယပတာရယောနှခေါင်းကြည့်ယောရှားကြည့်ယောကိုယ်ကြည့်ယောဂာနာယောအနတ်အာယုအယတာယုတွေးတိအာယု အနန္တိစိတ်စာတိစိတ်ဒွိဋ္ဌိတိစိတ်ဒီသုံးမျိုးကြောင့်ဘုရားကသူ့ကိုပေါင်းဟောတယ်မုတ်တိမုတ္တမတ္တံဒီလိုဟောတယ်အဲ့ဒီမုတ်တိမုတ္တမတ္တဆိုဒီအလုံးသုံးသုံးဒီကိုပေါ့ဒီဒီဒီကိုမျိုးပြောတယ်ကာဏနော်ခန္ဓာပဒါရစေဝပဒနှခေါင်းအကြည်တရှာနှခေါင်းအကြည်ရှာအကြည်ကိုအကြည်အနံအရသာတွေ့ထိအနံသိစေစာသိစေတွေ့ထိသိစေဒါကို မုဒိမုဒ္ဓမန္တံတွေ့ထိတွေ့ထိကမြတ်ကဲဘယ်လိုလုပ်နားလဲမှာတာမန်နေနဲ့ဉာဏ်ပညာထက်မြက်တဲ့ပုံကိုကြတော့ဒါကြောင့်သူကရှင်ဘာရတာတို့ဆရာနောက်ပိုင်းတရားမြန်မြန်ထက်တဲ့ရတဲ့နေရာမှာမပညာဘူးခတဲ့နေရာမှာတဲ့အိတ်တဲ့တည်းရဒါကိုကလေးလာထားမှာနော်လေးလာတည်းလိုဘဝတန်တဲ့ဆက်ဆက်ကနေကျင်လဲကျင်လေးလဲလေးလာထားရင်ဒါဘုန်းကြီးတို့ကျေးဇူးများလာပါပဲနော် ပြီးတော့မှဝိညာတိဝိညာတမတ္တာဆိုဒါကိုပြောသွားတယ်နော်ဒီမှာလဲချုံဟောတာပဲဘာရတာလူစီကမာလူရဗုဒ္ဓနော်ဒိဋ္ဌိဒိဋ္ဌမတ္တသုတိသုတ္တမတ္တဒီသုံးခုကြတော့မုတိမုတ္တမတ္တကိုဟောတယ်ပြီးတော့ဒီနောက်ဆုံးတစ်ခုကြတော့ဝိညာတိဝိညာတမတ္တကြံတွေးတဲ့စိတ်တွေးရင်တွေးကမြောက်ပေါ့ဒါမျိုးလေးရှုမှတ်မယ်အဲ့ဒါကိုပြောတာပါနော် အဲ့တော့ဒီမှာပြောချင်တာကတော့ဖတ်တာပေါ့နော်ဖတ်တာဟာဒီဖတ်တာကိုကတွေးထီတာအယုံလေးမှာမမှတ်နိုင်ဘူးဆိုရင်မရှုနိုင်ဘူးပြအောင်မရှုနိုင်ဘူးရအောင်မရှုနိုင်ဘူးခုနဘာရဓာတုစီရကြဒါရရအောင် ပြအောင်ရှုဒီမှာကြတော့အာရကြဒီဖတ်တာဟာအာယုံလေးတွေးထီပြီးတဲ့ခိုက်တမှာဒီဟာပဲရတော့ပြတော့ရှုရမယ်ကောင်းတဲ့အာယုံလေးတွေးထီပေးမယ်မကောင်းတဲ့အာယုံလေးတွေးထီပေးမယ်တောင်းမှအာယုံလေးတွေးထီပေးမယ်ဒီ စကုမျက်စိရဲ့ကြည်ယုံလေးပေါ်မှာမှီပြပြီးတော့ဖတ်တာ၃မျိုးဖြစ်ဝိညာဉ်၃မျိုးဖြစ်နိုင်နော်အတွေ့အထိ၃မျိုးဖြစ်နိုင်တယ်နားကြည်ယုံလေးပေါ်မှာအကြောင်းပြုပြီးတော့အတွေ့အထိ၃မျိုးဖြစ်နိုင်တယ်နှာခေါင်းကြည်ယုံစိမ်ဝါရှာကြည်ယုံ၃မျိုး၃မျိုးစီဖြစ်မှာအဲ့ဒီခိုက်တာမှာရပ်တော့ပြတ်တော့ရှုမယ်ဆိုရင်ဘယ်ဝေဒနာလာမလဲဝေဒနာမဖြစ်တဏှာလည်းမဖြစ်ဘူးတဏှာမဖြစ်ဥပါဒံကာမဘဝဒါတွေမဖြစ်ဘူး အဲကာမဘဝမဖြစ်တော့ကာမဟုတ်လားဝတ်တွေလည်းပြတ်တော့တာပေါ့ဗျာဟွန်းဝိပါကဝုကိလေသာဝုပေါ့နော်ဒါတွေလည်းပြတ်ဒါမျိုးလေးမှတ်ထားပြီးတော့မှစေရနာဟာရအဲ့ဒီသွားကြောင်းစေနာဟာရမနောတင်စေနာဟာရအတူတူပါပဲနော်တရားကြတော့ဘုန်းကြီးတို့ပရိသတ်သမုပ္ပါပိုင်းမှာကြည်ရမှာနော်အဲ့ဒါ စေရနာရသင်စေရနာတို့နော်ဒီမှာစေရနာဟာရတို့သင်္ခါရတို့ကမ္မဘဝကမ္မဝဒါတွေအတူတူပဲနော်အဲဒီစကလုံးအတူတူပဲဒီမှာအဲ့ဒါကြောင့်ဒီမှာပရိသတ်သမုပ္ပါကျင်သင်္ခါရပစ္စယနော်ဝိညာဏံဒါကိုပြောတယ်နော်ဟိုပါဠိကျတော့သင်္ခါရပစ္စယဝိညာဏံဘုန်းကြီးတို့တူတူကဒီ ကုသိုလ်စိတ်စေနာတွေလောက်ကုသိုလ်တွေလောက်ကြတယ်အကုသိုလ်တွေလောက်ကြတယ်ကုသိုလ်လုပ်လို့အကုသိုလ်လုပ်လို့စေတနာပါတယ်လေ။ဘာပဲလုပ်လို့ခုတရားဟောတယ်စေတနာပါတရားနာတယ်တရားတို့တွေစေတနာပါတာ။အဲတော့စေတနာတွေကလှုပ်လိုက်တဲ့အခါကျဘယ်သွားမှာလဲ။တခါရပိစ္ဆဝိညာဏဝိညာဏဆိုပရိသန်နေနေတာပြောတာဒီကုသိုလ်ကနေလှုပ်ထားတဲ့အခါကျတော့ဘုန်းကြီးတို့က ရတ္တဖညာဖုန်ညာမရသေးပြီဘဝတွေသွားကြရအောင်ရတ္တဖုန်ညာမညာဖုန်ညာမှာဘဝပြတ်တော့တော့မရှိတော့ဘာဖြစ်လို့ဘဝတဏကုန်သွားပြီဘဝတဏမကုန်သေး၍ဘုန်းကြီးတို့တွေဘဝတွေသွားကြအောင်ကိုပြုလုပ်ထားတဲ့ကံတိုင်းပဲကာမဘုံကာမဘဝသွားမယ်ရူပဘုံအရူပဘုံဒီဘဝတွေကိုသွားမှာပဲဒါကိုပြောချင်တာနော်အဲတော့ပြိဿသမုတ်နဲ့ပတ်နေနဲ့ပြောသင်္ခါရပစ္စဝိညာဏပဲ နော်ဒီစေရနာလေးပြုလုပ်တဲ့ဒီစေရနာဟာရအဲ့မှာစေရနာ အာဟာရအသုံးဒီစေရနာအာဟာရကြောင့်မို့ဘုန်းကြီးတို့တွေအခုဘုန်းကြီးတရားဟောနေတဲ့တရားပြစေရနာအာဟာရတွေလောက်နာ ကုသိုလ်စေရနာအာဟာရတွေအခုဘုန်းကြီးတို့သင်္นานသူသင်္นานများဒီတရားတွေနာနေတယ်ဒါလည်းစေရနာအာဟာရမကောင်းတာလုပ်နေတဲ့ပုဂ္ဂိုလ်လည်းစေရနာအာဟာရအဲတော့သူကအဲ့ဒီဟာတွေကြည်ပြီးတော့ကာမရူပအရူပပေါ့ကိုလုပ်တဲ့စေရနာအာဟာရအတိုင်းပဲ ပရိသန်နေဂျိုးပေးမှာပဲဥပပတိဘွားကိုယေရှုပြုတယ်အဲ့တော့ဒီစေရနာဟာရကိုပြတ်တော်အောင်ပေါ့နော်ဒီကုသိုလ်ကံနေပြတ်တော်အောင်လုပ်နိုင်မှာနော်ပြတ်တော်အောင်လုပ်ဆိုတာကတော့ဘာလဲဆိုတော့ပယ်တိအောင်ကုသိုလ်အာကုသိုလ်တွေဖြစ်နေတယ်သောတာပန်တရာကအနာဂံတိုင်အောင်ပဲပုရုဇဉ်တော့ပြောစရာမလိုဘူးပုရုဇဉ်သောတာပန်တရာကအနာဂံတိုင်အောင် ကုသိုလ်စေတနာအကုသိုလ်စေတနာတွေဖြစ်နေကြတော့ရဟန္တာဖြစ်မှဒီကုသိုလ်အကုသိုလ်စေတနာတွေမဖြစ်တော့ရဟန္တာကြတော့ကုသိုလ်စေတနာအကုသိုလ်စေတနာမပြောတော့ပုရုဇဉ်ကတော့ကုသိုလ်စေတနာအကုသိုလ်စေတနာအကုန်လုံးရောထွေဖြစ်နေတော့သောတာပန်ဖြစ်ပြီးတရာဂံဖြစ်ပြီးနာဂံဖြစ်ပြီးသူတို့ကြတော့အရိယာပုဂ္ဂိုလ်တွေဖြစ်သွားတဲ့အတွက်ကုသိုလ်စေတနာတွေအများကြီးဖြစ်တယ်အကုသိုလ်စေတနာနည်းနည်းပဲဖြစ်တယ်ပုရုဇဉ်ကြတော့ အကုသိုလ်စိတ်တော့အများကြီးဖြစ်တယ်ကုသိုလ်စိတ်တော့နည်းနည်းပဲဖြစ်တယ်ဒါမျိုးကွာသွားတယ်အဲ့ရနဲ့တဆင့်တက်ပြီးတော့အနာဂံဖြစ်သွားပြီးဆက်ပြတော့လဲရဟနာဖြစ်တော့ဒီစေရနာမဖြစ်တော့အဲ့တော့စေရနာဘယ်မှမဖြစ်တော့လဲရဟနာရမှာရဟနာဖြစ်အောင်ကျင့်မှာပဲနော်ဒီစေရနာဟာတော့ဝမဖြစ်တော့ရဟနာမဖြစ်သေးရတော့ဒီစိတ်စိတ်နာတွေလောက်ဖြစ်နေအောင်ပါပဲ သိနေသမျှကာလပတ်လို့ဘုန်းကြီးကသိနေသမျှကာလပတ်လို့ရဟနာမဖြစ်မချင်းဒီစေနာတွေအကျိုးပေးနေနော်အဲ့တော့ဒီစေနာတွေမရှိအောင်ပြတ်အောင်ဆိုတာတော့ရဟနာဖြစ်မှပြတ်ပါတယ်ရဟနာဖြစ်မှရတော့ရသွားမှာပဲကာမဘဝရူပဘဝအရူပဆုတ်တဲ့ပရိသန်ဒီကြိုးတွေမပြီးတော့ဘူးဗျာအဲ့ဒီလိုဖြစ်အောင်ကြိုးစားတော့အဲ့ဒီလိုမဖြစ်ခင်ပါသောတာပန်တရာကနာဂံဖြစ်အောင်ကြိုးစားတော့ သောတာပန်တရားကနာဂံဖြစ်သွားရင်တော့ဘုန်းကြီးတို့တဏ္ဍမကုသိုလ်စေတနာတွေအဖြစ်များတော့အကုသိုလ်စေနာကနေသွားအဲဘုရုဇဉ်ဆင့်လောက်ပဲရှိသေးရင်တော့အကုသိုလ်စေတနာတွေကများတယ်ကုသိုလ်စေနာနေပါတယ်အဲဒါကြောင့်စေတနာအကောင်းတဲ့စေတနာကိုအာရအနေနဲ့အာရပစ္စည်းအနေနဲ့တောက်ဒါလေးမှတ်ထားမယ်နော်နောက်တစ်ခုသွားကြအောင်ဆိုဝိညာဉ်ဝိညာဏဟာရဒီမှာကြည့်လိုက် အရိစ္ဆသမုပ္ပါနဲ့ရှင်ကြည်လားဝိညာဏပစ္စနာမရူပ။ဟောပရိသန်နေတီလိုက်ပြီ ခုနပရိသန်နေဝိထီလေးကြည်လိုက်။ပရိသန်နေတီပြီဆိုတဲ့ခုနပရိသန်နေဝိထီကြည့်မယ်နော်။အဲပရိသန်နေဝိထီလေးပရိသန်နေတီလာနေမြန်တယ်တည်သွားတယ်ဟောပရိသန်နေတီရနေမြိုင်တယ်ဟုတ်လား။ဘဘယ်ဘယ်ဘွားရောက်ရောက်ပရိသန်နေတီရနေမြိုင်တယ်နော်။ရုပ်ရှိတဲ့ဘုံဘွားတွေဆိုရင်ဘုန်းကြီးတို့ကာမဘုံ ရူပ16ပါပဲဒီဘုံဒီမှာဆိုရင်တော့ကမ္မစာယုတ်တရားဖြစ်တော်တာပတိဒါနဲ့တီဒါနဲ့မြန်နော်ပရိဒါနဲ့စိတ်ကနန်းဒီဟောတော့ကမ္မစာယုတ်ဖြစ်တယ်လို့ဒီပရိဒါနဲ့စိတ်ဖြစ်နောက်ကစေတသိက်တွေဖြစ်တာပဲနော်ဒါဝိညာဏဟာတာပရိဒါနဲ့ကြောင့်ဝိဒါကခုနကဝိညာဏပစ္စယနာမရူပဆိုအဲ့ဒါကိုပြောချင်တာပရိဒါနဲ့စိတ်ဖြစ်ရင်စေတသိက်တွေဖြစ်မယ် ပရိသန်နေစိတ်ဖြစ်တာနေမြစေတသိက်ဖြစ်မယ်ကာမဇာယုတ်တွေပြန်ပရိသန်နေဥပါခိုက်တာအဲ့မှာဝိညာဏပိစနာမရူပံဆိုဒါကိုပြောတယ်နော်ဒီဝိညာဉ်ခိုက်တာလေးမှာပရိသန်နေတရားနေပြိုင်နေနောက်ကစေတသိက်တွေဖြစ်မယ်နာတရားတွေဖြစ်မယ်ပြီးတော့ကာမဇာယုတ်တွေဖြစ်မယ်ပရိသန်နေစိတ်ရဲ့ထီပါဆိုရင်ဥဇာယုတ်တွေဖြစ်မယ်အဲ့ဒါကို နော်ဝိညာဏဝိညာဏဆိုပဋိသန္ဓေစိတ်လည်းဝိညာဏပဲစိတ်ပဲဟောပဋိသန္ဓေနောက်ကပထမဘဝင်ဖြစ်တဲ့ဘဝင်စိတ်15 16ချက်ပေါ့နော်ရုပ်ရဲ့တက်တန်းတစ်ခုဟာဘုန်းကြီးတို့18ချက်ဒီကုဏကမ္မဇာယုတ်တွေဖြစ်လာတယ်စေဇဥဇာယုတ်တွေဖြစ်လာတယ်ပထမဝင်ရဥပခိုက်တာမှာကျစေဇာယုတ်တွေဖြစ်လာတယ်အဲ့ဒါတွေဆက်တီအောင်ဒီဘဝင်တွေကနေယေရှုပြတ် စိတ်ကဖြစ်နေရတယ်ဘဝင်စိတ်နော်နှိုးကြတဲ့စိတ်လှုပ်ရှားတဲ့စိတ်ငြိမ်သက်တဲ့စိတ်ပေါ့ဘဝင်စိတ်တစ်ခုခုဖြစ်နေရတယ်ဒီဘဝင်စိတ်တွေမရှိတော့ဘူးဆိုသေသွားမှာခုနရုပ်တွေလည်းမရှင်းနိုင်တော့ဒီဘဝင်စိတ်ကတူတူတူအဲ့လိုဖြစ်အဲ့ဒါဒီဝိညာဏဟာရကြောင့်ဒီဝိညာဉ်စိတ်ကြောင့်နောက်ကနာယုတ်တွေနာယုတ်တွေနာယုတ်တွေဆက်တာဖြစ်တာပဲအဲ့ဒါကိုပြောတာ နာယုတ်တွေဖြစ်သွားရင်နောက်ကပါလာတယ်နာမရူပပြေသာလာရင်နာသာလာရင်သာဖြစ်ဆိုဖတ်တော့အဲ့လိုဖြစ်တာဒီဝိညာဉ်ပရိသန်တွေစိတ်တွေမဖြစ်အောင်ယန္တာဖြစ်မှာပရိသန်တွေစိတ်ကမဖြစ်မှာယန္တာချင်းတော့ဘုန်းကြီးတို့ဖြစ်နေကြအောင်အရိယာဖြစ်သွားရင်တော့ဒီပရိသန်တွေဖြစ်ချင်းဖြစ်တဲ့ဘဝတွေဖြစ်ဖြစ်ရနေသွားတော့နော်ဟုတ်တော့ပါဆိုရင်အမသူတွေခုနှစ်ပုံပါ ခုနှစ်ကြိမ်လောက်ပဲတတခတုပရမသောတာပန်ဆိုရင်တရားကံဆိုကာမဘုံမှာတစ်ကြိမ်လောက်ပဲလာတော့အနာကံဆိုလုံးဝမလာတော့ဘူးအဲ့လိုပေါ့သူကသူပရိသနေဟာအများကြီးမဖြစ်တော့ဘူးအဝိညာဉ်မဖြစ်ရင်တော့ကနာယုတ်တွေမဖြစ်ဘူးဒါတော့ဝိညာဏပိစာနာမရူပနာမရူပသာလိုင်းအဲ့ဒီတရားတွေလည်းမဖြစ်ဘူးတကယ်လို့ဘုန်းကြီးတို့ကဒီ ဖတ်တာဖြစ်ဖြစ်စေတနာဖြစ်ဖြစ်ဝိညာဉ်ဖြစ်ဖြစ်ဒါတွေပြောက်အောင်ရအောင်မလုပ်နိုင်တဲ့ပြည်ရတော့ဒီလိုပဲဘဝတန်တရားတွေဘဝတွေတဝါကြီးတို့ကမပြတ်ဖြစ်နေတာဟုတ်ပရိသတ်ဘုပ္ပတရားတော်ရဘဝတန်တရားကြီးလဲနေတယ်ဖြစ်နေတယ်ဒီလိုမှတ်ထားမယ်နော်ကဲအောင်နည်းနည်းကြည့်အောင်မယ်နော်အောက်မှာကျတော့ဒီအာရပစ္စည်းနဲ့ပတ်သက်ပြီးတော့ ရှေရှေလူရှိသူမာတွေတရားစီသူတော်ကောင်းတွေပါလေအသက်ကိုညာဆောင်ဥစ္စာကိုကံဆောင်အသက်ဆိုတာကမိကိုယ်တွေမှာရုပ်သက်နာမ်သက်နှမျိုးရှိတော့ဒီရုပ်သက်နာမ်သက်နှစ်ခုလုံးကြာကြာတည်နေအောင်ဘာလို့တတိညာနဲ့ထိမ့်သိဆောက်ရှောက်ဖို့လိုတယ်ညာဆောင်ဆိုတတိပါတဲ့ညာမျိုးမှာ အကောင်းအဲ့တော့ယုတ်တရားတွေကခုနယုတ်သက်ရှိအောင်လဲဆောင်ရယုတ်တရားတွေကြတော့ဘာကြောင့်ဖြစ်လဲကံကြောင့်စိတ်ကြောင့်ဥရုကြောင့်အာရကြောင့်အကြောင်း၄မျိုးကြောင့်ယုတ်တရားတွေဖြစ်တာဟုတ်အဲ့ဒီအကြောင်းတရား၄ပါးကြောင့်မို့ယုတ်တရားရှင်တန်တယ်အဲ့တော့ ရုပ်တွေရှင်သန်ဖို့အတွက်ဘာလုပ်အောင်လဲကိုယ်ကံကိုလည်းပြုပြင်ပေးရတယ်ကံကိုလည်းပြုပြင်ပေးရကံကောင်းပြုပြင်အောင်နော်ဘုန်းကြီးတို့နေထိုင်နေဟုတ်လားဘုန်းကြီးတွေလည်းဘုန်းကြီးလိုက်ဒုက္ခဒုက္ခကြုံတာပေါ့ဗျာပြဿနာဆိုကြုံတာပဲဘုန်းကြီးလိုက်လူလိုက်အကုန်လုံးကြုံကြကြုံလာတဲ့ခါကျရင်ကံနိုင်လာပေါ့နော် ကံနေလာရင်ကိုလှုပ်သမျှလှုပ်တော့ဘာလှုပ်လို့စိတ်မပြေဘူးဗျအဲ့ဒီချိန်မှာဘုန်းကြီးတို့ကဘာလုပ်မလဲကုသိုလ်ကတခုခုဟိုဆွဆွမြဲမြဲလှုပ်အောင်ဘာဝနာတခုခုကိုဝတ်ထားပြီးလှုပ်အောင်တကယ်လို့ကိုကဘာဝနာတခုမလုပ်နိုင်တော့ဟောဘုရားတောက်တော်ကြီးကံနေလာရင်လှုပ်သမျှကံများလေးစိတ်မပြေလာဘူးဟောဘုရားတောက်တော်ကြီးကပ်ဖို့တစ်လလုံးတစ်ပတ်လုံးကပ်အဲ့လိုဆုံးတော့ရင် ဆုံးကိုပုံမှန်ကပ်သတိပိုင်းချနဲ့ကပ်ဒါမျိုးလည်းလုပ်နိုင်။ဟောကိုလုံးသမျှကံသမျှလေးဆင်မပြေဘူးဆိုဘာလုပ်လို့ရသေးလဲ။ဘာဝနာတစ်ခုခုရာဂုံတော်တွေပွားနေမယ်မေတ္တာတွေပွားနေမယ်ဟုတ်လား။အဲ့လိုဒိဋ္ဌာနဲ့ပွားရတယ်လှုပ်ဖြစ်။ဒါလည်းဘုန်းကြီးတို့ကအရင်တုန်းကလုတ်ခဲ့ဘူးမှာနော် လုတ်တဲ့လေထားရှိမှငကိုကလည်းဒါတွေကမလုတ်ခဲ့ဘူးလောက်အောင်မှလည်းမသိဘူးဆိုရင်ဘာဖြစ်လာလဲ။ အာဒီလို ပြဿနာတွေတက်လာပြီဆိုရင်ဟုတ်လားဒီပြဿနာကိုဘာလို့ပဲသူက ဖြေရှင်းဖို့ဝေစီတွေသုံးမယ်အရေသေးစာတွေတောက်တယ်သုံးဖို့အပျော်ပါးတွေလျှောက်ရှာထွက်ပေါက်ရှာပြီးတော့ပို့ဆိုးအဲကြောင့်မို့ကံပြုပြင်နေဆိုတာကကုသကံနဲ့ပြုပြင်ရတယ်ကောင်းတာတွေနဲ့ပြုပြင်ရတယ် အဲ့တော့ဒီပျက်စီးခြင်းကြာလာပြီဆိုရင်လေပြောဖို့လည်းခက်တယ်ဘယ်သူပြောတော့မှသူကလည်းလက်ခံနိုင်တော့မဟုတ်ဘုန်းကြီးတို့ဒါနဲ့ပတ်သက်ပြီးတော့ဝဇီရာဗုဒ္ဓတိကာဘောဗျာဆာမဏေ69ဧဝေယနာဤတတ္တံတတ္တနာဝိနာတိပစ္စုပတ္ထိတိအနေယောနိယရူပိနာဗုဒ္ဓိမာကမ္မတိဋ္ဌတိဆိုပြီးတော့ဝဇီရာဗုဒ္ဓတိကာမမိ တတ္တဝါတွေပျက်စီးခြင်းကြာမကောင်းတာကောင်းထင်တယ်ကောင်းတာကြမကောင်းထင်ပြောင်းမြန်ထင်တယ်နော်ပျက်စီးခြင်းကြာတာဘာလို့လို့ဆင်မပြေဘူးဆိုအဲ့လိုကြည့်လိုက်လူများပြောကောင်းတာပြောသူကလက်မခံမကောင်းတာကြောင့်ဟုတ်တယ်ဒါမျိုးပျက်စီးခြင်းကြာအဲ့ဒီဝိသုရိဝဇိရာဗုဒ္ဓတိကလေး ကြည်ပြီးတော့ လေဒီပါဏိတဥမောင်ကြီးရေးထားတာပျက်စီးခြင်းဆိုတဲ့ငါလေးမောင်မပျက်စီးချိန်နီးလေတော့ကံကြမ္မာဆိုအနိုးအစောမြင်မောင်မှားလို့ဖောက်ပြတိန်ချော်ညံညွန်ညံနုံတုံးမောင်ဖုံးခံရတော့ပစ္စည်းချင်းရောက်လာပြီမကောင်းတဲ့ကံတွေကလည်းကြိုးပြီးတော့တာကောင်းတာမကောင်းတယ်မကောင်းတာကောင်းတယ် ဒါမျိုးပေါ့ဘာညာမှရှိပညာကန့်သွားလို့ထင်တော့ကောင်းစီလိုညာညွန်ကြားလုံးစုံအကျိုးလိုလားစကားမယုံပျက်စီးဖို့ရေဆောင်သွေးလေတုံးနှစ်ချိုင်အားလိုက်စားလေတဲ့ပုံခြားပုဂ္ဂိုလ်ကိုအကျိုးလိုလားပုဂ္ဂိုလ်ကလာပြောပြောလက်မခံဘလုံးမှမယုံအဲ့လိုပုဂ္ဂိုလ်မျိုးသူ့ဆရာလုပ်တယ်ပဲထင်တယ် မကောင်းတာတွေကြလာပြောပြီးဆိုအဲ့လိုပုံကောင်များကြယုံပြီဘာဖြစ်လို့သူကပျက်စီးခြင်းကြာတော့အဲ့လိုမျိုးကြနှစ်သက်တဲ့သဘောကြားတယ်ဟုတ်လားကိုယ်မှာခက်ခဲတွေကြုံနေတယ်စိတ်ဓာတ်တွေကြာလဲအတော့ဖို့စားဖို့ပြောဖို့ပြုဖို့ခေါ်တော့အဲ့ဘက်ကြပါသွားတယ်ဝိစေဝါတွေသုံးဖို့အဲ့ဒါကြသဘောကြတယ်နှစ်ချိုင်အမျိုးတွေဖြစ်တာအဲ့ဒါဘယ်လိုဘာကြောင့်ဖြစ်လဲပျက်စီးခြင်းကြာလာရှေးကံအောင် ပြက်ကြောင်းတိုက်ဆိုင်ကဲမလူညာနတ်များမပိုင်ပိန်ချော်ချွတ်လို့ညွညွရိုင်ရိုင်ကံဖန်တီးပျက်စီးရတိုင်းရှိကလောက်ခဲ့ရအကုသကံရလည်းခုကြိုးပေးခွင့်ကျုံလာတော့အဲလိုကြိုးပေးခွင့်ကျုံလာလက်ရှိလုံနေရတယ်လည်းကောင်းတာမလုပ်ဘူးအဲဒီကကြအဲ့လိုရှေးကံလည်းရှေးကအကုသကံလည်းကြိုးပေးခွင့်ကျုံလက်ရှိကိုလုံနေရတယ်အလွဲတွေအမှားတွေရလုံနေနော် ဘယ်သူမှကယ်မလို့မရဘူးနတ်များတော့မှတကူကြီးတဲ့နတ်များတော့မှကယ်လို့မရဘူးသူကံတိုင်းပဲပျက်စီးရတာပဲဒါလေးမိန်သွားတော့နေတော့ဘုန်းကြီးတို့ကအခုတရားပေါ့နော်မိသားစုပြဒနာဘုန်းကြီးတို့ဆိုကြောင်းကြောင်းကိစ္စကြောင်းပြဒနာမျိုးစုံကြုံတော့ မိသားမိသား family ပြဿနာဂျန်နဲ့ဂျန်မာကြီးပြဿနာဒီခုတည်းကကြုံလာရင်ကံကောင်းအောင်ပါလို့ကံကောင်းတဲ့အလုပ်တွေလုပ်ဘုရားတရားလုပ်ဖို့လူရဒါနာလုပ်သီလတွေစောင့်တည်ပါအောင်တော့ပွားများဖို့အဲ့လိုကံကောင်းအောင်ပြုပြင်ပေးရင်ဒီယောဂါတွေဝင်လာတွေကောင်းလာမှာနောက်စိတ်အပူတွေမယူဘဲနဲ့စိတ်အေးချောင်းနေတိုင်းမူဒါကတော့စိတ်ဘူကတော့ဒီတိုင်းမယူလို့မရပါဘူး တရားတစ်ခုခုဆွဆွမြမြလိုရအာယုန်နဲ့မစိတ်ကောက်အောင်လိုရအာယုန်နဲ့မစိတ်ကပ်သွားရင် တော့ဘယ်ပုံမှမဝင်ဘူးပေါ့ဗျာအာယုန်နဲ့မစိတ်မကိုင်းတော့အပူတွေကဝင်နေမှာနော်အဲ့ဒီလိုအဲနေတတ်ဖို့ရည်ကြည်တယ်တရားနဲ့နေဖို့ပါပဲတရားနဲ့နေတော့စိတ်ပူတွေမဝင်တော့နော်ဥရုယာတိနေမြတောင်နေတတ်မှုဒီကလေးဥရုယာတိဖောက်ပြန်လာရင် ကိုယ့်ရဲ့နေထိုင်မှုတွေအဆင်မပြေတော့ဘူးသူနဲ့မြတ်တောင်နေတာပြီးတော့အာရကျမကြီးနဲ့ညီညွတ်တဲ့စားတော့တွေစားဘုန်းကြီးတို့ရောတော့သိလားအချို့စားတော့ဆိုင်တယ်ဒကာဓမ္မတွေကတော့စေနာရှိလို့ကတော့တကယ်တကယ်သွားကြည့်တယ်စားကြည့်တယ်အဆင်မပြေတော့အချို့စားတော့ဆိုင်တယ်အဲ့လိုမျိုးဖြစ်တော့သူတို့ကတော့ကောင်းတဲ့ပါညာတကယ်တကယ်စားတော့တကမှဘုံပြီးပြန်လာတယ် တတန်နဲ့ထွက်လာဖို့ဘုန်းကြီးတို့ရောရဘုန်းကြီးတွေအဲဆရာတို့အရှင်းမပြေဘူးအဲ့လိုနေနဲ့ရုပ်ခန္ဓာကိုစောင့်ရှော့ပြီးတော့မှဒါရုပ်ခန္ဓာစောင့်ရှော့ပြီးတော့နန္တရားနာအာရနော်နန္တရားတွေကြတော့ဒီနာအာရသုံးပါမိပြီးတော့အသက်ရှင်ရုပ်တရားတွေကြရုပ်အာရရုပ်ရုပ်ကလည်းခုနက ကံကြောင့်ဖြစ်တဲ့ယုတ်ဥရုစိတ်ကြောင့်ဖြစ်တဲ့ယုတ်ဥရုကြောင့်ဖြစ်တဲ့အာရကြောင့်ဒီယုတ်တရားဒါကြောင့်မို့ဒါတွေပြုပြင်ပေးရတာနန္တရားတွေကြတော့နာအာရသုံးပါးကိုမြည်ပြီးခုနဖတ်တာစေနာဝิญဉ်ဒီသုံးပါးမြည်ပြီးပြီးတော့ဝိရဏဘနုယအသက်ရှင်နေအဲ့လိုရှင်တန်နေတူနဲ့အတူဖြစ်တဲ့နာခန္ဓာပူလောင်စိတ်ဆင်းမှု ဖြစ်စေတတ်တယ်ကာမဂုဏ်အာယုန်တွေဒါတွေရှောင်ရမယ် ရှောင်ပြီးပါလို့စိတ်ချမ်းသာမှုကိုရစေနိုင်တဲ့သမထဝိပဿနာများမပြတ်ကျင့်ကြအထောက်အဲ့ဒီလိုနီးနဲ့နံခန္ဓာကိုပြုပြင်ဆောက်ရှောက်ပေးရအဲ့မှာဘုန်းကြီးတို့ဒီမှာ ဆုံးမလေးတခုပေါ့မကားတွေကလင်ကရေးထားတဲ့ဆုံးမလေးတခုအဲ့ဒါလေးလည်းပြောချင်မှာဒါကတော့မကားတွေကလင်ကဆရာတော်ကြီးကဘယ်ကိုကြည်ရေးထားလဲဆို ကံဟောင်းကုန်စဉ်မြောက်ပင်တင်ကံဟုံကောင်းစဉ်ကံဟုံကောင်းစဉ်မြောက်ပင်တင်၍လူတွင်လူတွင်ဆက်ကြမိုးမှတကြားထက်ဖြားပြမဖြစ်တော်မှာလေခန္ဓာပြိုကွဲကုသိုလ်ဆဲကဖောက်လွဲပေရာ ရောက်မိသားသည်အကားဒီပါလင်ကဆရာတို့ဒါဝိပင်းပါဠိတော်ပေါ့ဗျာပြီးတော့မှခုနှစ်ကျမ်းရှိတယ်ဓမ္မသင်္ကတိကျမ်းဝိပင်းကျမ်းအဲ့ဒီပါဠိတော်သမဏ441မှာ ဥခိတပုံညဒေစေနာကာမရူပကတိကတာကိုယ့်ရဲ့ကုသိုလ်ကောင်းမှုကနေမြင့်တင်ပေးလိုက်တာလူဆိုလူကောင်းနတ်ဆိုနတ်ကောင်းပြောမှမြင့်ပေးလိုက်တာဘောကတံပြီးတံပတ်တာအမြင့်ဆုံးဘဝတွေနော်လူတို့ထက်တန်းကြကြလူမျိုးဖြစ်တဲ့ရဟန်းဆိုထက်တန်းကြကြရဟန်းမျိုးဖြစ်မယ်နတ်ဆိုလည်းထက်တန်းပြမထက်တန်းဒါပေမဲ့ဒီကုသိုလ်ကံတွေဆက်မဖြစ်ဘူးဆိုရင် နော်ဒီမှာတော့ဒီခုနအကားဒီမှာမန္တလေးဆရာတော်ဘုရားကြီးကကံအဟုန်ကောင်းစဉ်မြောက်ပင်တင်၍ကံကောင်းတဲ့အတွက် ကိုပြုလုပ်ထားတဲ့ကုသိုလ်တွေသိအောင်အဟုန်ကောင်းတဲ့အတွက်လူပြည်မှာဆိုစัจ जा မင်းဆိုတာဒါဟောတာဝရိတာထီအောင်သူကအနာပါဝရှိတယ်စัจ जा မင်းဖြစ်မယ်နတ်တွေမှာဆိုရင်ဒီတာဝရိတာနဲ့ စရုမာတွေပေါ့ဒါတရားမင်းပေါ့သူကဘုံကိုကြည်တော့ပြီးတော့အဲ့ဒီထက်ကဗြမာတွေပေါ့ကုသကံကနေမြောက်တင်ပေးလိုက်တော့အဲ့ဒီလို ခြေမြေမျိုးတွေဖြစ်ပင်မဲ့လို့လည်းခန္ဓာကိုယ်ပြိုကွဲသွားတဲ့အခါကုသခန္ဓာကိုယ်ပြိုကွဲကုသဆွင့်နေကုံသွားမယ်ဆိုရင်အပေငရေကိုပြန်ကြနိုင်တာပဲဒါရေးတယ်ပုဏ္ဏကိသန္တိဒုက္ကတိတဲ့ ကိုယ့်ရဲ့ကုသကဟုံးနေကုန်သွားရင်တော့တောဂတိဘဝပြန်ရောက်တာပါပဲဒါလေးမိန်နော်ကဲဩကာလေးဆက်ကြည့်မယ်နော်ဩကာပါလဲဆိုတော့ဘုန်းကြီးတို့ဒီယုတ်ခန္ဓာကိုယုတ်ဆာဆာကျွေးဒီနာခန္ဓာကို တော့ယုတ်ခန္ဓာကိုကြီးတော့ဟုတ်လားဆာဆာတွေယုတ်ဆာဆာတွေကျွေးကြတယ်နာခန္ဓာကိုအတွက်လည်းနာစာကျွေးရတယ် တကယ်လို့ရုပ်စားစားတာဒီယောခန္ဓာကိုကျွေးပြီးနန်းစားမကျွေးခဲ့ရင်ဒီဘက်ကိုရုပ်ရုပ်စားစားကျွေးတော့ရုပ်စင်ကလှပမတင်နေမှာခံညာမှာဒါပေမဲ့လို့နန်းစားစားမကျွေးတဲ့အတွက်အသိဉာဏ်မရှိစိတ်တအောက်တန်းကြနော်ဘုံညောတို့အတူတူပဲနော်ရုပ်စားစားလောက်ဂေယူဆိုင်နေနန်းစားစားမကျွေးခဲ့ဘူးဆိုရင်အသိဉာဏ်မရှိဘူးအသိဉာဏ်မရှိရင်စိတ်တအောက်တန်းကြတယ် အဲ့လိုအောက်တန်းကြနေဒါပေါင်းသိကြည့်ဆက်ဆံကြည့်သိတာအဲ့ဒါပါလေသူနန်းစာချို့တယ်နေတဲ့ပုံကုများအတိညာအာနေတယ်စိတ်ဓာတ်တွေအောက်တန်းကြအဲ့လိုပုံကုမျိုးများချစ်ချစ်မှုကြီးညိုမှုလေးစားမှုရှိဘူးသူကသူအသက်ကြီးသွားတာပဲရှိတာဘာဖြစ်လို့သူနန်းစာမကြွေတဲ့နော်ဘုန်းကြီးတို့စကပုံမှာဆိုကြီးလေချင်းလေတံမြာသည်လို့ဖြစ်သွားအဲ့ဒီရဟအဲ့ဒီလူပုတ်လူပုတ်ကိုအတိညာမရှိဘူးစိတ်ဓာတ်တွေက အောက်တန်းကြောင်းတယ်ဘယ်သူမှကြည်ညိုမှုအဲ့ဒီလိုပုံကုမျိုးကိုရှေရှေကပညာရည်သူတော်ကောင်းပါအသားတာတူပြီးသိညာမတူတဲ့ဝက်နဲ့တူတယ်ဝက်ဆိုတာကသူကငါတွေးတွေးနဲ့ကြည်လာအသားရည်တူအောင်လူတွေကျွေးမွေးဒါတော့ဝက်တာပြောဒီမှာနွားတွေတက်မွေးတော့လဲဒီလိုပါပဲအသားတူအောင်ကျွေးတာအဲ့တော့ဘုန်းကြီးတို့တွေတွေကဒီရုပ်ရည်စင် လှပတင့်တယ်ဖို့လိုသလိုအားလည်းလိုသေးတယ်အသိဉာဏ်ပြီးွားပြီးစိတ်ကောင်းရှိဖို့လည်းလိုတယ်အသိဉာဏ်ပြီးွားစိတ်ကောင်းရှိဖို့တော့နန်းစာကျွေးရနန်းစာကျွေးတဲ့အခါမှာနှစ်သက်ဆရာမြတ်နေတယ်ဟုတ်လားဟိုစိတ်စိတ်ခုနညီငွေလာတယ်ဘာလို့ကြာနန်းစာကြဘာလို့ဟိုရုပ်ရှင်ကြည့်မယ်တီဗီကြည့်မယ် ဒီအာဒီအာယုံတွေကစားစရာလေးစားပြီးတော့နာစာကျွေးမယ်နော်စားလိုက်တယ်စားစရာလေးကျွေးနာစာလေးကျွေးဒါမျိုးပေါ့အာယုံ၅ပါးကာဘုံတရားဆိုတဲ့ဒီအစာစားမျိုးကျွေးရင်တော့စိတ်ကခဏပဲပျော်တာပဲမြင်တော့မပျော်နိုင်နော်အဲ့ဒီခုနကအာယုံ၅ပါးကာမဂုဏ်တရားဆိုတဲ့အစာတွေကခဏပဲအောက်ဆက်ကြည့်မယ် ခဏစိတ်ပျော်ဒါရီရလည်းပြီးတဲ့ခါကျအတ္တမပြေဘူးစားတော့တာလေးလေဘယ်နည်းရစားစားပြန်ပြီးတော့စားချင်တာပဲကျန်တဲ့အာယုန်နဲ့ဒီတိုင်းပြန်ပြန်ကြည့်ချင်တာ Facebook တွေဟုတ်လားကျန်တဲ့တွေအခဏခဏကြည့်နေတာဒါရီကြည့်ချင်းကြောင့်ဘာဖြစ်လဲယောဂနာကိုပူလောင်စိတ်ဆင်းရတော့ပျက်စီးတယ်ပျက်စီးတဲ့အတွက်ဒါပါပဲစိတ်နဲ့တူတယ်တရားစိတ်ဆိုတာ ဒါတွေဇာရင်တောင်းရင်လည်းတေကျပျက်စီးနော်ဒါကြောင့်မို့နန်းစာကျွေးတဲ့အခါမှာအာယုံ၅ပါးကမ္မဂုဏ်တရားဆိုတဲ့အမျိုးတွေနဲ့မကျွေးပဲဓမ္မထဝိပဿနာဆိုတဲ့ဓမ္မအာယုံအစာနဲ့ကျွေးဖို့လိုတယ်ဓမ္မထတရားတွေအထောက်အမယ်ဝိပဿနာတရားတွေလည်းအထောက်အမယ် အဲ့ဒီလိုအားထုတ်နေမှစိတ်နှလုံးသားအေးချမ်းပြီးအသိဉာဏ်နဲ့လည်းပြီးွားပါအဲ့လိုပြီးွားရင်ဒီဘက်ဘဝနဲ့မကောင်းနော်ဒုက္ခရီဘဝမျိုးမျိုးရာနိဗ္ဗာန်တဲ့ကျေစုပြုပါလေဒါကြောင့်ဘုန်းကြီးတို့တွေဒီနေ့ဓမ္မသင်္ဍာနေပေးကြတယ်တရားတွေလေ့လာကြတယ်သင်ယူကြတယ်သင်ယူတဲ့အတိုင်းကျင့်ကြအထောက်ကြတယ်အဲ့ဒီလိုနီးနဲ့နန်းစာနော် ဒီဟာလေးလည်းကြွေးဖို့လိုတယ်ရုပ်ခန္ဓာကိုရှင်သန်နိုင်ရေးအတွက်ရုပ်အာရအစာစာကိုနေ့စဉ်စားသုံးရသလိုနာခန္ဓာကိုနာခန္ဓာရှင်သန်မှုနိဗ္ဗာန်တရားကျေးဇူးများဖို့အတွက်နာအာရဖြစ်တဲ့သမထအာယုံဆိုရစားစားဝိပဿနာအာယုံဆိုရစားနေ့စဉ်နေ့စဉ်ဘဝတစ်ချောင်းလုံး အတိညာနဲ့မပြစားသုံးကျင့်ပြီးနေထိုင်မှသာလေဟုတ်လားရုပ်လည်းရှင်းတတ်မယ်နာလည်းရှင်းတတ်မယ်အဲ့လိုနေထိုင်ကြဖို့လိုတယ်ပေါ့ဘုန်းကြီးတို့တွေအဲ့လိုနေထိုင်ကြရင်တော့နိဗ္ဗာန်တောင်ကျေးဇူးများတာပေါ့နော်ဒီနေ့ဒီလောက်နဲ့သင်ရောဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာကြတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖုန်ဉ္ဇဏ်နိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ ဆရာတော်ဘုရားပေးတဲ့ဆုနဲ့ပြေပါပြပါစေရှင်ဗျာ။သာဓုသာဓုသာဓု